မာသင်္ကပ္ပ၃မျိုး၊ယာစီ၃မျိုးကိုလိုရှိတဲ့နိုင်နိုင်နေနေနှလုံးသွင်းနိုင်ပါရဲ့လားလို့ဆိုတာမေးတော့အဲ့ဒါကိုဖြေထားတဲ့ငါတို့ဘုရားသိထားကောင်းစွာဒုက္ခသိညာတနာညီညာအာယုံကောင်းစွာကြံမျိုးသုံးပြလိုကြည်တိုင်းမဆိုင်ပြုနိုင်ပါလို့မိဂုံအတိုင်းမပြည့်စုံတဲ့အကြောင်းဖြေပြနောက်တစ်ခါ

မေတော်မူမှဝေးပါရဲ့လားလို့မေးပါတယ်နောက်တစ်ပိုက်ကပြုမှုဇန်တရားများလည်းမပြမစဲနှလုံးသွင်းနိုင်ပါရဲ့လားလို့ဒါမေးတော့အဲ့ဒါလည်းပဲပြည့်စုံတဲ့အကြောင်းအာတကိရိနာကသေထားတယ်မပေးဝတ္ထုယူမှုကင်းကွာမြင့်စေပါမှုမပြုသည်သာမေးလျော်ရင်းမှဝေးလာပြီစွာတို့ဘုရားသံဘွားမစိတ်ပါနောက်တစ်ခုက ဝစီကာဒုစိတ်၄ပါးမှာကျင်းပါရဲ့လားဆိုတာမေးကြလဲအဲဒီမှာလဲလိန်ဒီမပြောကုန်ချက်ပင်ဒီမူတာဝါဒလိန်ဒီပြောခြင်းလည်းမရှိဘူးဘုဒ္ဓရှင်ပြုနာဝါဒလည်းမရှိဘူးလို့ဆိုလို့ရလိန်ဒီမပြောကုန်ချက်ပင်ဒီဉာဏ်ယုံရင်ဆိုခြင်းပဲဒီသုဒဝါသစကားခြင်းနဲ့ကျိုးစည်းဝါပြည့်မြင်ပြီးဆိုသည်အကျိုးရှိတဲ့စကားအဲ့ဒါတွေပါ နှလုံးသွင်းဆင်ញင်မြင်သိပြီးတကလားအကျိုးရှိတဲ့စကားကိုမိတ်ဆွေတွေကြည်ပါတယ်လို့တို့ဖရာစကားဆင်ကြယ်သည်ပဇီရုဇဲမှာကင်းပြီးတော့စကားဆင်ကြယ်တဲ့အကြောင်းယူကြားအဲ့ဒါတနည်းသူကတကုံနဲ့သူကတော်ကောင်းသောစကားကိုမြတ်စွာဘုရားပေရမြတ်စွာဘုရားကောင်းသောစကားဒီနေ့ကပြောတာနဲ့ကျုပ်တော့ မကွဲဘဲနေမလို့လည်းနည်းနည်းဆက်ပြပါဦးစကား6မျိုးရှိတယ်စကား6မျိုးအဲဒီ6မျိုးတွေကစကား2မျိုးကိုလည်းမြတ်စွာဘုရားကပြောတယ်မဟုတ်မဟုတ်လည်းမဟုတ် အကျိုးလည်းမရှိမဟုတ်ကျိုးမဲ့ပေါ့မဟုတ်အကျိုးမဲ့အဲဒီလိုဆိုတာကတမျိုးလိုပဲထားပါတော့မဟုတ်အကျိုးမဲ့ဟုတ်လည်းမဟုတ်အကျိုးလည်းမရှိအဲဒါသူတော်ကကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်ဆိုတော့ဒါကမျိုးဖြစ်တာမဟုတ်အကျိုးမရှိကသူကြိုက်တာရှိတယ်မကြိုက်တာရှိတယ်မျိုး မဟုတ်အကျိုးမရှိသူကြိုက်တာကတော့ဘာလဲဆိုလို့ရှိရင်နေမာယွန်းပြီးတော့နေတဲ့မိစ္ဆာအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေမှာသူတို့ပါရဝါဒအရာတွေဟောပြောနေတာတွေရှိပါတယ် ဟုတ်လည်းမဟုတ်ဘူးလို့ကျိုးလည်းမရှိဘူးဒါပေမဲ့လည်းပြုပါပါဝါရရတယ်အဲဒါစိတ်ကြည်နူးဒီသဘောကျတကြိုဘတ်တော်တွေကိုပတ်ပြပြီးတော့ပူဇော်လိုက်ဒါလည်းလို့ရှိရင်ပြင်မတော်မှုအကုသိုလ်တွေကင်းသွားတယ်လို့ဘုရားသခင်ကကြိုက်တယ်အပြစ်တွေအကုန်လုံးကင်းသွားတယ်လို့ဒီလိုဟောပြောနေတာရှိတော့အဲ့ဒါ ဟုတ်လည်းမဟုတ်ဘူးသူကအကျိုးလည်းမရှိဘူးအဲဒီဥစ္စာပြုလုပ်တဲ့အတွက်အပြင်အကုသိုလ်တွေအများကြီးဖြစ်ပြီးမကောင်းကျိုးတွေအများကြီးပြေးသွားမှာအကျိုးလည်းမရှိဘူးဒါပေမဲ့လို့သူ့ဘာသာဝင်ပုဂ္ဂိုလ်တွေကသူကြိုက်နေတယ်သဘောကျတယ်ဒီလိုတရားတွေကြားရတာပဲနှစ်သိမ့်ပီတိပါမှုသာတွေဖြစ်ဟဲ့လားမဟုတ်ဘဲနဲ့အကျိုးမရှိတဲ့စကားကိုကြိုက်နေတာတဲ့ဒီလိုစကားမျိုး ဒါမပြောသင့်ပြောလိုက်တဲ့စကားပါပဲမဟုတ်လည်းမဟုတ်ကျိုးလည်းမရှိမဟုတ်ကျိုးမရှိသူတော်ဘာမကြိုက်တာတဲ့ဟာဒါသီလရှိနေတဲ့ပုဂ္ဂိုလ်သီလဆင်ကျဲနေတဲ့ပုဂ္ဂိုလ်ကိုသီလမရှိဘူးလို့ပြောလို့ရှိရင်ဒီပုဂ္ဂိုလ်ဟာသီလပြည့်စည်နေတယ်ဒီပုဂ္ဂိုလ်ဟာမတော်တာတွေပြုနေတယ်ပြောလို့ရှိရင် ဟိုဟုတ်လည်းမဟုတ်ဘူးအကျိုးလည်းမရှိဘူးဟုတ်မှာမဟုတ်ပဲပဲအကျိုးလည်းရှိဘူးကြိုက်လည်းပဲမကြိုက်ဘူးပြောခါတဲ့ပုဂ္ဂိုလ်ကသူကအဲ့ဒါမျိုးလည်းပဲမြတ်စွာဘုရားမပြောဘူးတဲ့ဒါတော့မဟုတ်ကျိုးမဲ့သူကြိုက်သောစကားသူမကြိုက်သောစကားပေါ့ဒါနှစ်ခုရဟုတ်ကြီးတဲ့ ဟုတ်တော့ဟုတ်နေတာမှန်တော့မှန်နေတာအကျိုးမရှိဘူးအကျိုးမဲ့ပဲသူကြိုက်သောစကားရှိတယ်သူမကြိုက်သောစကားရှိတယ်ဟုတ်ပြီးတော့ကျိုးမရှိသူကြိုက်တာကဘယ်လိုပါတော့လဲဂုံးတိုက်တဲ့စကားတွေအဟုတ်မှန်နဲ့ဂုံးတိုက်တာရှိတယ်ကျိုးတယောက်ကတယောက်ကိုအပြစ်ပြောတယောက်ကျိုးမဲ့တယောက်ကလုံနေတာတွေကိုကြည့်တော့ သူကဟုတ်တော့ဟုတ်နေတာပါပဲပြောတဲ့ပုဂ္ဂိုလ်ကလည်းပဲကြောင်းနဲ့ကြောင်းနဲ့မတည့်တော့ဘူးပြောတာတွေလည်းသူကဟုတ်တော့ဟုတ်နေတာဟုတ်ဝင်မဲ့လို့ဟိုတူဦးစီကသရာဦးစီတူဦးစီသွားပြောစီတူဦးစီကသရာဟိုတူဦးစီသွားပြောလို့ရှိရင်ဒါကုန်းတက်တာခေါ်တယ်သူကကြောင်းနဲ့ကြောင်းနဲ့မုန်းတယ်မုန်းမတည့်တယ်မတည့်ကွဲတယ်ကွဲကုန်တာဟုတ်တော့ဟုတ်နေတာပဲသို့တော့အကျိုးမရှိဘူးတဲ့ဒါပြောတဲ့အတွက်အကျိုးမဲ့ပဲတဲ့ တို့တော့လာပြောတဲ့အခါမှာကြားတဲ့ပုဂ္ဂိုလ်ကသဘောကျတယ်။ဟိုကိုလူအပြစ်ပြောကိုလည်းမတည့်တဲ့ပုဂ္ဂိုလ်ရဲ့အပြစ်ကိုပြောကိုယ်ကသူများကသိုးနေတယ်ဆဲနေတယ်မာဘူးပြောလို့ရှိရင်ဟောသဘောကျတယ်လားကြားတဲ့ပုဂ္ဂိုလ်ကအဲဒီလိုစကားမျိုးပဲတဲ့ဒါမဟုတ်မဟုတ်အဲဟုတ်အကျိုးမဲ့ဟုတ်အကျိုးမဲ့သူကြိုက်သောစကားဟုတ်အကျိုးမဲ့ သူမကြိုက်သောစကားဒါကတော့သီလမရှိတဲ့ပုဂ္ဂိုလ်ကိုသီလမရှိဘူးပြောလို့ရှိရင်ဟုတ်တော့ဟုတ်နေတာပဲတော့လို့တော့အကျိုးမရှိဘူးဟုတ်ကဲ့ကြိုက်လည်းမကြိုက်ဘူးတပြောခါတဲ့ပုဂ္ဂိုလ်အဲဒီတော့ဟုတ်ဟုတ်အကျိုးမဲ့သူမကြိုက်သောစကားဒါတော့ဘုရားကလည်းနှစ်ခုရှိတယ်ဟုတ်တယ်အကျိုးမရှိဘူးသူတော်ကကြိုက်တယ်တစ်မျိုးသူတော်ကမကြိုက်ဘူးတစ်မျိုးဆိုတော့ လေးမျိုးရပါတယ်ဟုတ်လဲဟုတ်တယ်ကျိုးလည်းရှိတယ်ဟုတ်မှကျိုးရှိကျိုးရှိဟုတ်မှဟုတ်မှကျိုးရှိသူများကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်အဲဒါနသီလအစရှိသောကုသိုလ်ကောင်းမှုတရားတွေအာဟုတ်လဲဟုတ်နေတာပဲအခုမြတ်စွာဘုရားဟောတဲ့တရားတွေဟုတ်လဲဟုတ်အကျိုးလည်းရှိနေတာပဲ သူတော်ကောင်းတွေကသာကြိုက်တယ်ကြိုက်သဘောကျနေတာနော်ဟုတ်လဲဟုတ်တယ်ကျိုးလဲရှိတယ်ကြိုက်တယ်သာသကာတမျိုးဟုတ်လဲဟုတ်တယ်ကျိုးလဲရှိတယ်မကြိုက်ဘူးတဲ့ပြောခါတဲ့ပုဂ္ဂိုလ်မကြိုက်ဘူးဒါကတော့အဲ့ဒါဘုရားကလည်းပြောလို့ရှိပါတယ်ဒီဝရသံဃာဝေဒကံပြုလို့အပေကြတော့မှာပဲငရေကြတော့မှာပဲစသည်ဖြင့်လားပြောရတယ် ကိုယ်ကလာလည်းပဲရှိတာပဲမကောင်းမှုအကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်တွေမသိမဲ့တော်တာပြုတဲ့ပုဂ္ဂိုလ်တွေမင်းတော်တရားလုံးလို့ရှင်နေလောကမှာလည်းပဲမင်းရာဇဝမှုပြတာကြောင့်ပဲအကျိုးမဲ့ခြင်းမဲ့မလုံးနဲ့อืมနောက်ပါတရားကြလို့ရှင်လည်းပဲပယ်လေးပါးကမှမလုံးနဲ့စသည်နဲ့လို့ပြောရတာရှိတယ်သို့တော့ပြောခါတဲ့ပုဂ္ဂိုလ်မကြိုက်တာဘူးသူလို့ရှင်တာလုံးတယ်ဟုတ်တယ်လည်းဟုတ်နေတာပြောတာကတော့ပြောတဲ့အတိုင်းသူ့ မလုပ်တဲ့အမှုမှားနေတာအကျိုးလည်းရှိနေတာအဲဒီလိုစကားမျိုးအဲဒီစကားမျိုးကတော့ပြောတဲ့အခါကလည်းမြတ်စွာဘုရားပြောတယ်ဟုတ်မှအကျိုးရှိကျိုးရှိဟုတ်မှကျိုးရှိဟုတ်မှပြီးတော့နေတဲ့စကားကတော့ပြောတဲ့အခါကလည်းမှပြောတယ်တူတူပါကြိုက်ခြင်းလည်းကြိုက်မကြိုက်ခြင်းလည်းနေ ကျိုးရှိတာနဲ့ဘုံမာနာနဲ့မြတ်စွာဘုရားကပြောတဲ့အခါပြောပါတယ်တဲ့ဒါကိုသူကသူ့ကတော့ဘုံလေးကိုတခါဆိုကြအောင်လေသူ့ကတော့ကျိုးရှိဟုတ်မှန်မတန်သောစကားကောင်းကိုသာရုပ်ဆိုတော်မူရပေသောမြတ်စွာဘုရား ကုသတောယေစီဟုတ်မှန်မတန်သောစကားကောင်းကိုသာမြတ်စွာဘုရားမူရပေတော်သတ်တော်ဘုရားကုသတောယေစီဟုတ်မှန်မတန်သောစကားကောင်းကိုသာမြတ်စွာဘုရားမူရပေတော် ကွာဘုရားအဲ့ဒါအသုံးကြပါတယ်ဒီဥစ္စာမဟုတ်အကျိုးမဲ့စကားသူတစ်ပါးကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေနှမျိုးရှိတယ်မပြောနဲ့ဟုတ်ဤအကျိုးမဲ့စကားဟုတ်တော့ဟုတ်ပါတယ်မှန်ပါတယ်အကျိုးမဲ့စကားသူတစ်ပါးကြိုက်တာလည်းရှင်းမကြိုက်တာလည်းရှင်းမပြောနဲ့တဲ့ဒါလည်းပဲစကားနှမျိုးပဲ ဟုတ်လဲဟုတ်တယ်အကျိုးလည်းရှိတယ်အကျိုးရှိဟုတ်မှာအဲဒီစကားကလည်းသူတို့ကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်ဆိုတော့နှမျိုးပဲသူတို့ကကြိုက်တာကသဘောမကြိုက်တာကလည်းဘုံဆိုတော့နှမျိုးအဲဒါကတော့ညစွာပြားများပြောရင်ပြောရတဲ့အခါပြောတဲ့စကားတဲ့အဲဒါလိုပဲကျိုးရှိဟုတ်မှာတဲ့စကားတွေကိုပြောရင်ပြောရတဲ့အခါပြောရမယ်တဲ့ဗျာနီကိုယူပြီးတော့ဒီလိုပဲပြောရမယ်နောက်တစ်ခုက ကာမဂုဏ်ထဲမှာတဆွဲခြင်းကင်းပါရဲ့လားဒါဖြင့်အဘိဇာသူတော်ဘာရှိစဉ်တွေကိုမတရားသဖြင့်ရလို့မှုကြာစီမှုအဘိဇာများကင်းပါရဲ့လားလို့မေးရတယ်အဲ့ဒါကာမဂုဏ်တွေတဆွဲကင်းပြီကာမဂုဏ်ထဲမှာတဆွဲမှုကင်းနေပါတယ်အဘိဇာကင်းနေပါတယ်လို့ပြောပြကြပါတယ်အဲ့တော့ စိတ်များလည်းပဲမနှောင့်မကြူပဲကြည်နေမှာရဲ့လားအခုကမေးလောကပြတ်စေအမြဲစိတ်ကြီးရဲ့ကြီးပါပဲမူရင်းကကြီးပဲဒီမှာဟိုပုံလိုက်ထားတဲ့ပုံရမူလေးနဲ့သွားပြီးတော့တိုက်ပိတ်သွားရိုက်လိုက်ပြီလို့ခါလဲပြည်ရစ်သွားသူ့မူကလွဲနေတာကိုမတ်တမဲသတိမပြုနေဘူးဒီဆောင်မူကလေးရိုက်တယ်လို့တလုံးတလုံးကမှားမှားနေတယ်အစာမူကလည်းမှားမှားသွားတယ် စိတ်ကြည်ရနာဝိလာပထမမူရင်းကကြည်ရစီကြည့်တာဒေါသပြတ်တဲ့အမျက်စိတ်ကြည်နာဝိလာနောက်ကြည့်ရင်မရှိကြည်လင်းနေပါလေတဲ့ဗျာပါဒဒေါသတွေမရှိဘဲနဲ့စိတ်ကြည်လင်းနေတယ်လို့ဆိုမောဟပြီးမှလွန်သွားလေပြီအလုံးစုံသောမောဟတွေလွန်မာရလားမောဟရှိခြင်းကြောင့်မသိခြင်းကြောင့်မိစ္ဆာရိတိဖြစ်တာပေါ့အဲဒီမိစ္ဆာရိတိညာကင်းမာရလားလို့မေးတာမောဟပြီးမှလွန်သွားလေပြီအဲဒါလည်းကင်းပါတယ်တို့ပြရား တရားဉာဏ်လေးကြည့်တရားဓမ္မတွေနဲ့စပြီးတော့ဉာဏ်မျက်စိညာပြည့်စုံပါရဲ့လားလို့ဆိုတော့ဉာဏ်မျက်စိတွေပြည့်စုံတဲ့အကြောင်းနည်းပြောခဲ့သမတာစေကုသံဝိဒဉာဏ်နဲ့ပြည့်စုံတယ်ဘုရားစေကုအိန္ဒိယပိယမောပိယတိညာအာပြာနုတဉာဏ်နဲ့ပြည့်စုံတယ်ဒိဗစေကုရဲ့နာတော်ကြီးအမြင်ခဲ့တော့အစင်းမျိုးမျိုးတွေမြင်နိုင်တဲ့ဉာဏ်မျက်စိနဲ့လည်းပြည့်စုံတယ်ဓမ္မစေကုရဲ့

ကာမဂုဏ်နဲ့တဆွဲခြင်းသည်သောတာပြည့်စဲအမြဲစိတ်ကြည်မောဟသီမလွန်သွားလေသည်ဒုက္ခရတရားညာလင်ကြည်အဲဒီနေ့ဘဝမှာပိုင်ရောက်လာပြီ ဒါဝိဇ္ဇာကရဏနဲ့ပြည့်စုံပါရဲ့လားဆိုတဲ့မေးခွန်းကိုမေးကြတယ်ဒီမောတနာကမေလိုပါတာကိရိနာကဖြေထားတယ်ကိစီဝိဇ္ဇာယတာဘာနောသောကိစီဝိဇ္ဇာယတာဘာနောကိစီတံတုဒ္ဒသာရနောကိစိတအာတဝါစီနာကိစီနာတိဂုဏဘောကာမအသေးတော်ဒီမှာကာမအသေးတော်ပါတာကိရိနာမင်း

အကုန်လုံးပြည့်ကြပြီးတော့ထားပါတယ်ဝိဇာယစေဝတံပံသောအထောပံပုဒ္ဒသာရနောသဘာတာအတဝါရှိနာသဘာတာအတဝါရှိနာနာတိတတ္တာပုဏဘောဘာမအစေရောဟိမဝတ္တနာမေ

တန်ဗုဒ္ဓဆရာတော်ကောင်းစွာကျင့်ကြတော့ဆရာအရှင်တရားနဲ့လည်းပြည့်စုံတော်မူပါပဲ။မဘုံနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အချိန်ကကျင့်တရားတွေအဲ့ဒါလည်းပဲပြည့်စုံပါတယ်။အတ္တဒေမာရဆရာပြုတော်မူသောဘောရမဆရာဆရာဤတန်တာနေတန်တာနာဤအာတဝါတာဝအလုံးစုံကိုသောသာသေအလုံးစုံကိုသောအာတဝါသောတရားတို့ ihe ọzọ, na-adịru ma ịga dị tadaa adaa တဘာပြမဲ့ဘဝလည်းမရှိတော့ပါဘူးလို့ပြောကြတယ်အဲ့တော့ဒါဘူးလို့ခင်ဗျားလည်းဆိုတာဘုမစက်ကြပြနာခြင်းကလေးကဒီဒိဋ္ဌိတွေသူနားလည်လာခဲ့တယ်။အရမ်းပြီးတော့ဖြစ်တာမဟုတ်ဘူး။မာတာကိရိနာဟာဝိဇ္ဇာဉာဏ်လေးသရဏရည်နဲ့မြတ်စွာဘုရားပြည့်စုံနေတဲ့ဆိုတာသူခဏလေးမြင်ရုံနဲ့မသိနိုင်ဘူး။ဒါမြတ်စွာဘုရားဝန်ခံလာလို့မေဃဖြစ်ပါတော့မှ သမာဓိရှိသမာသင်္ကပ္ပဆိုတာကပညာမဲ့ခင်ဒါကဝိဇ္ဇာတရားပဲဒါနဲ့ပြည့်စုံခြင်းဝိဇ္ဇာဉာဏ်နဲ့ပြည့်စုံတယ်ဆိုတာကိုသိရတယ်။နောက်ပြီးတော့ဉာဏ်နဲ့သမာဝါစာသမာကမ္မရသမာဇီဝသီလမဲ့ခင်ကသုံးပါးသမာဝါယမသမာသတိသမာသမာဓိသမာဓိမဲ့ခင်ကသုံးပါးဒါတွေကသရဏတရားတွေ အဲ့ဒီတရားတွေနဲ့ပြည့်စုံလို့ရှိရင်ဉာဏ်နဲ့သရဏတွေလည်းအကုန်လုံးပြည့်စုံတော့တာပဲသာသိရဒါကြောင့်မို့ဝိဇ္ဇာသရဏတွေနဲ့ငါတို့နဲ့သာပြပြည့်စုံပါတယ်လို့သိကြပါတယ်နောက်ပြီးတော့အာသောကိလေသာခါတိုင်းကုန်ပြီဆိုတာကတော့သမဇ္ဇကြတရားရမှာသမုဒိယသစ္စာပယ်ရမယ်တရား

နောက်ဘဝသိသိချင်းမရှိပါဘူးလို့ပြချတာလေအဲ့ဒီကရအဲ့ဒီခမှုလေးဆိုကြအောင်လေဝိဇာညာများသုံးပါးဖြစ်သွဲဝိဇာညာများသုံးပါးသရဏသံဃာကျင်အားဆုံးလေသရဏသံဃာကျင်အားဆုံးလေဘာသောခါတဲ့ကိုငြိမ်းစင်ကြဘာသောခါတဲ့ကိုငြိမ်းစင်ကြတရား ဝိဇ္ဇာဉာဏ်များသုံးပါးဖြစ်ွယ်ကရဏ35ကျင်အားဆုံးတယ်အာဘောခသိင်ကုန်ငိမ့်စင်ကြယ်တရား

စေပါအရာဒီသွင်းကြဝိမစေဤအဲ့တော့စေပါအတွက်လည်းလို့ရှင်သုံးပါးလည်းပါတော့ပါတယ်အဲပုတိအာအာဝိဇ္ဇာသုံးပါးပဲဒီကဝိဇ္ဇာတွေညမှာတော့သုံးပါးရေးတာလေပုတိအာနဲ့ပြည့်စုံပါပါလို့ဤဆိုပြီးရေးတာကုကပုဝေနိဝါဒဒီကဒိဗ္ဗစကု

သုံးခုတည်းမှာငါးခုထည့်လိုက်တော့ရှစ်ခုဖြစ်လာတာရှိကနေပြီးတော့ဆရာနဲ့ထဲတာဝိပဿနာဝိကဝိပဿနာမရမနောမီအဲစေရစေတော်ပရိယအောက်မှာပေါ်လာတယ်ဤကအိဒီဝိဒဒီကဒိဗဘောဓဒီငါးခုထည့်ပါတဲ့ဟာဝိမစေဤဒီစာတလုံးတစ်လုံးလေးမှာပြီးထားပါတယ်အဲပါဒီတိုင်းနားလည်မှာမဟုတ်လို့အောက်ကပေါ်ထားရလားအဲပထမပုရိအာရတဲ့နောက်ဆုံးက ကုသီအာကုပုဝင်ဒီဝါဒအတိဒေဝသကုအာအဘောတိယဝိဇ္ဇာရှိပါတဲ့ဒါတော့ဆိုတော့မှတ်လို့ရပါပြီအတိပဲပြောရအတိပဲကတော့ဝိပဿနာညာဆိုတာသူပြောကြမလို့ဒါကတော့ဝိပဿနာဆိုတာယုတ်တရားနာတရားတွေကိုရှုပြီးတော့နေတဲ့နာမရူပရိစ္ဆရာညာကစပြီးတော့ဝိပဿနာညာ

မေဘုံနိဗ္ဗာန်ရောက်ဖို့ရမှာလဲဝိပဿနာဉာဏ်ပြီးတဲ့ပုဂ္ဂိုလ်တွေမှာဝိပဿနာဉာဏ်နဲ့မြင်ပြီးတော့မေဘုံနိဗ္ဗာန်ကိုရောက်ပြီးတော့သွားနိုင်တယ်။သူဟာရည်ကြီးပါတယ်။သရဏဆိုတာကလည်းအခြေခံသူကတော့ကျောင်းနဲ့တူတယ်သရဏလူဟာကျောင်းကြီးမှသူဟာလူရသွားလို့ရတယ်။ကျောင်းမရှိရင်လူဟာမသွားနိုင်ဘူး။အဲဒါလိုပဲသရဏတရားတွေကြီးမှလူအပ်တဲ့ဂုဏ်တွေ

အဲဖောင်းရင်ဖောင်းတာကျုပရင်ပိတာကျုလှုပ်ရင်လှုပ်တာကျုကိုရင်ကိုယ်တာကျုဆန်းရင်ဆန်းတာကျုမြင်ရင်မြင်တာကျုကြားရင်ကြားတာကျုသိကူးရင်သိကူးတာကျုနဲ့စိတ်တိုက်ကလေးတွေမိအောင်လည်းလိုက်ပြီးတော့သဘောမှန်လေးသိအောင်လေးလိုက်ပြီးတော့ကျုနေရတယ်အစရယ်အဆုံးရယ်အပိုင်းခြားမရှိသေးဘူးဝိပဿနာဉာဏ်ကျင့်လာပြီဆိုတော့အဲ့ဒါလေးအပိုင်းခြားလေးတွေနဲ့သိတာလေစပေါ်လာတာလည်းသိရယ်သုံးသွားတာလည်းသိ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 အဲနာရယ်ဆိုရင်နာပါလေးတစ်ခုပေါ်လာတယ်ကြောက်သွားတယ်ဒီတော့အားလည်းပဲအမှန်တရားရလာတဲ့ခါကျတော့တစ်ပိုင်းတစ်ပိုင်းတွေပြီးသွားတယ်စိတ်ကူးလေးတွေဆိုရင်လည်းစိတ်ကူးလေးတွေခြေထဲခြေထဲရှိတော့ပေါ်ပြီးရင်ကြောက်တယ်ပေါ်ပြီးရင်ကြောက်တယ်စိတ်ကူးလေးတွေတစ်ပိုင်းတစ်ပိုင်းတွေပြီးအဲဒီလိုအဲဒီလိုပြီးလာတာအပြည့်ပြည့်ကိုပြီးလာတာပဲအဲဒီလိုပြည့်ပြည့်ပြီးလာတော့ဖြစ်ပြီးကြောက်တယ်လို့မမြဲဘူးအနိစ္စ

သင်္ကန်းညာကြတော့ပြဲကြည့်တယ်တခါလည်းပြည့်ပြည့်ပဲပါကြည့်တယ်ဘယ်ဟာမဆိုကျူလိုက်ရင်မရှိဘူးကျူလိုက်ရင်မရှိဘူးပျောက်ပြဲနေတာကြီးတွေ့နေတယ်ဆန္ဒသင်္ကန်းဝိပဿနာညာနောက်ဘရအကြောက်ကြကောင်းတဲ့နေရာချင်းသူပြီးနေတယ်အာရိနဝအပြည့်မြင်ပြီးတော့ပြီးနေတယ်နေဗိနာညီးငွေ့ပြီးတော့ပြီးနေတယ်ပြီးတော့မောဇိလိုမြတ်ကသွန်လို့လိုတဲ့သဘောနဲ့ပြီးနေတယ်ပฏิသင်္ခါ တဖန်ရှုပြီးတော့အထူးသဖြင့်တဖန်ရှုပြီးတကလာပြီးနေတဲ့သင်္ခါရုပ္ပခါလေးလူရှုပြီးတော့ပြီးနေတယ်အဲ့ဒါတွေအကုန်လုံးဝိပဿနာကြီးတွေပါပဲအဲ့ဒီဝိပဿနာဉာဏ်နေတဲ့ဒါဝိဇ္ဇာဉာဏ်ပဲအဲ့ဒီဝိဇ္ဇာဉာဏ်ပြီးတော့မနောမရိပ်ဒီဝိမမရမနောမရိပ်မနောမရိပ်ဆိုတာကတော့ဘိညာဉ်တစ်မျိုးပါပဲသူကတကောဖန်ဆင်းနေတာဒါကတော့ ဇာသမာဘတ်တွေရမှာဖြစ်ပါတယ်ဒါဇာသမာဘတ်တွေနဲ့ရတဲ့ပုဂ္ဂိုလ်မှဖြစ်သာသမာဘာတွေတော့ကြာယုံနေမဖြစ်သေးပါဘူးသူကမနိုင်နေနေတဲ့ပုဂ္ဂိုလ်မှာဖြစ်အဲဒီဇာသမာဘာတွေနည်းနည်းနည်းနည်းရနေတဲ့ပုဂ္ဂိုလ်အဘိညာဉ်နဲ့ပြည့်စုံနေတကုတ်ပါပဲနိုင်တယ်မိမိကဖြစ်စီလိုတာကိုနှလုံးသွင်းလိုက်ရင်ဖြစ်သွားအဲဒီလိုပုဂ္ဂိုလ်မှာမိမိကိုယ်ရုပ်မျိုး ရုပ်ကတူပေါ့လေမိမိနဲ့အလားတူဖြစ်တဲ့ရုပ်ကိုဖန်ဆင်းတယ်တဲ့အလားတူဆိုတာလေကိုယ်ထဲမှာရုပ်ကိုတကူအသစ်ဖန်ဆင်းလိုက်တယ်ထပ်ပြီးတော့ပုံသွင်းတယ်လို့ပေါ့လေဒီထဲကနေပြီးကိုယ်ထဲမှာရုပ်ကိုတကူဖန်ဆင်းလိုက်ပြီးတော့မှအဲ့ဒီအတွင်းကဖန်ဆင်းတဲ့ရုပ်ကိုအသစ်ကိုပြင်မဲ့ကိုသူအသိနဲ့ထုတ်ရင်ပြင်မဲ့ပြင်မဲ့နာမှာထုတ်ပြီးတော့ထားတော့တိုင်းနေရင်လည်းပဲနှစ်ယောက်ကအတူတူဖြစ်လာပေါ့ပုံတူဖြစ်တယ် အဲဒီလိုပုံသူပြအောင်လို့ဖာရင်းတာလည်းဒါမလို့မြည်ဒါကတော့ဇံပင်ရှင်ရတဲ့ပုဂ္ဂိုလ်တွေမှာဖြစ်ပါတယ်ဒါဇံပင်ရှင်ရတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီမလို့မြည်ကြီးကမပြည့်နိုင်ဘူးဝိပဿနာတက်တက်ရှိုံနဲ့မပြည့်နိုင်ဘူးလေဥစ္စာဝိမာစေစေရစေတပရိယဆိုတာသရဝစိတ်ကြံစီကိုသိတာတဲ့ဥစ္စာဒါလည်းပဲ ဇာလာနာနေပြီးတက်လာတဲ့ပုဂ္ဂိုလ်ဇာသမဘာတိယပင်ညာတဲ့ပုဂ္ဂိုလ်စိတ္တပိယပင်ညာခေါ်တယ်အဲ့တော့ဒုမစိတ်တွေပြီးနေဘသူကဘာကြားနေတာပဲသူကလောဘစိတ်ဖြစ်နေတယ်ဒေါသစိတ်ဖြစ်နေတယ်အဲဘာကြောင့်နေကြောက်ကြနေတယ်ဆိုညစိတ်တွေကိုသူကသိနေတယ်အဲ့ဒါစိတ္တပိယပင်ညာခေါ်တယ်အိဒီဝိဒတဲ့အိဒီဝိဒဆိုတာတကောခံတဲ့ဥစ္စာပဲမျိုးမျိုးခံတဲ့တယ်သူက မျိုးမျိုးမြေကိုရေပြောင်းပါစေနိုင်တယ်မြေကြီးရေပြောင်းပါစေပြီးအဲ့ဒီအဲ့ဒီရေထဲမှာသူဆင်းပြီးတော့ငုံနိုင်တယ်ဒီမဲ့ကလူတွေကကြည့်နေတော့ကိုမြေကြီးထဲဝင်သွားတယ်လို့ထင်ရတာပေါ့လေသူ့တော်ရေတွေဖြစ်တယ်ရေကိုမြေကြီးပြောင်းသူပါစေနိုင်တယ်လို့အဲ့ဒီမြေသူများလည်းပြင်ရေတွေပဲသူ့တော်မြေကြီးပြင်တော့အဲ့ဒီရေဝသူလားကြောက်ပြီးတော့သွားနိုင်တယ်ကောင်းငင်ကိုလည်းသူ တက်ပြီးတော့သွားနိုင်တယ်။ကောင်းငင်မှာလည်းလမ်းဖောက်ပြီးတော့လမ်းနဲ့တရားနဲ့စိတ်စိတ်နဲ့ကြတဲ့ဖန်ဆင်းလိုက်တော့လမ်းနဲ့တရားတွေကျေသူ့တော့လမ်းပေါ်တရားကိုကြောက်သွားတယ်။သူများတွေကကောင်းငင်သွားနေတယ်လို့ပြောချင်ရတာပေါ့။အဲဒီလိုမျိုးရင်လည်းလေနဲ့ကောင်းငင်လွင့်သွားအောင်လို့သူကကိုယ့်ကိုယ်ကိုပေါ့အောင်ဖန်ဆင်းပြီးတော့လေတိုက်ကြတာအဲလွင့်သွားပြုံးလဲဆိုကောင်းငင်သံပြန်သွားတယ်လို့ခေါ်တာပေါ့။အဲဣတိဝိဒပင်ရှင်တွေပဲ။

အဲဒီလိုကြားနိုင်တာဒိဗ္ဗသောတာခေါ်တယ်ဒါအဘိညာဉ်တွေပါပဲဒါတွေကအဲဒီမနောမြေဒီစေတောပရိယဣတိဝိရဒိဗ္ဗသောတာဒါကဇာငါတက်လာတဲ့အဘိညာဉ်တွေဇာရတဲ့ပုဂ္ဂိုလ်တွေမှဖြစ်တယ်ဇာလည်းပထမဇာလည်းရတော့မဖြစ်သေးဘူးဒုတိယဇာလည်းရတော့မဖြစ်သေးဘူးတတိယဇာလည်းရတော့မဖြစ်သေးဘူးသရုပ်ဇာအနည်းဆုံးရအများအားဖြင့်ဆိုရင်သမာဘ7ပါးလုံးရမှာဒီဥစ္စာပေါင်းလုံးဖြစ်တယ်ဆိုတော့သမာဘဇာသမာဘတွေအကုန်လုံးရနေတဲ့ပုဂ္ဂိုလ်မှဖြစ်တတ်တယ် အာဝိပဿနာရှုဝင်တဲ့ပြည့်တဲ့ဥစ္စာတွေမဟုတ်ဘူးနောက်ပြီးတော့ပုဂ္ဂိုလ်နိဗ္ဗာန်ကပုတိတာရောက်လာတယ်အဲပုဂ္ဂိုလ်နိဗ္ဗာန်ကရှင်းပွားအောင်လို့ပြန်ပြီးတော့မြင်နိုင်တာကိုရှိရဖြစ်ခဲ့တဲ့ဘဝတွေကြာစဉ်းစားရင်ရှိရပါဖြစ်ခဲ့တယ်ဒီအနိကဘဝကဘာဖြစ်ခဲ့တယ်အဲ့ဒီရှိကဘဝကဘာဖြစ်ခဲ့တယ်ဘယ်လိုနေခဲ့တယ်ဘယ်လိုအဲစားတော့ခဲ့တယ်ဘယ်လိုချမ်းသာဆင်းရဲတွေနဲ့တွေ့လာခဲ့တယ်ဆိုတာရှင်းပွားအောင်လို့ပြန်ပြီးတော့မြင်တယ် ပါရမီညာရှိသလောက်မြင်တယ်အကျိုးပါရမီညာလေးသက်တမ်းတဲ့ပုဂ္ဂိုလ်ရမကဘာတွေလုံးရှိမြင်နေတာရှိတယ်အစရာဤပုဒ်တရားတွေမှာတော့ပါရမီရှိခဲ့သလောက်ပါတပင်ချင်းတဲ့ကဘာတွေသိဘုရားများမှာဆိုရင်တော့အတိုင်းရှင်ကြည့်ပါဦးဒါတော့အကုန်လုံးမြင်နိုင်ပါတယ်အဲပစ္စကဘုရားများမှာဆိုရင်တပင်ချင်းတဲ့ကဘာတွေသိပါမီရှိခဲ့သလောက်ဟာတွေကြောက်ပြီးတော့ရှိရတရားဘဝတွေကြာမီရှိနိုင်တယ်

ya u a ji araeale အဲဒီလိုအားလေးတွေသာသမာဓိရေးကြောင်လေးတွေပါအခုဒီဘုံဉာဏ်ကတော့ဇာနေကပြင်ပြီးတော့သိရတယ်ဇာနေအကုန်လုံးရမှာဖြစ်တယ်ပထမဇာဒုတိယဇာတတိယဇာသရုပ်ဇာဒီဇာနေရအဲဒီဇာနေရပြီးတော့နိုင်နေနေတဲ့အခါမှာနှလုံးသွင်းလိုက်တော့ဟိုအဲမြင်မြင်လာနှလုံးသွင်းလိုက်ရင်တော့မြင်နေလက်ပြစားကြည့်လိုက်မြင်နေရဲပြလာကြည့်လိုက်မြင်နေပဂရိပုဂ္ဂိုလ်တွေကမမြင်နိုင်တဲ့အရာတွေရှိတယ် အဒီပုဂ္ဂိုလ်တွေလူပြည်တွေမှာရုပ်ဇိုးတို့တောဆောင်နာတောင်ဆောင်နာတို့ဥဒ္ဒဆောင်တို့ဘာလို့ဆိုတာဒါတွေကသူကရှိတော့ရှိနေတာတစ်သေးသေးလေးရှိနေတာပဲဒါမြင်တာမဟုတ်ဘူးတခါတခါ60ကလမ်းတယ်ဒါသူတို့ပြတဲ့အခါကျမှမြင်တွေ့နေကြရောအဲတွေ့တဲ့ပုဂ္ဂိုလ်ကတွေ့အများချင်းသူကမမြင်ရဘူးအဲဒီဘိညာဉ်တဲ့ပုဂ္ဂိုလ်ကတော့ကိုကြည့်လိုက်ရင်ဒါတွေမြင်ရတယ်အကုန်လုံးသက်သက်ပြားလက်တော်ခါကာလတော့ ရှင်မမောဂလာမတိရွေးစုကတော်ကနေပြီးတော့ဆင်းလာတဲ့အခါကာလသုံးပါဆင်းလာတော့သိတာတွေမြင်ရတာကိုနော်သိတာတွေမြင်ရတချို့သိတာတွေကတခါတဲ့အပါတော်ကြီးနောက်ကကြီးတွေလဒတွေကနောက်ကလိုက်ပြီးတော့စိတ်လို့ပြင်းနေတာအော်ပြီးတော့ဒါကနားကျင်ပြီးပြင်းနေတာကြီးကသာဝတ္တမဖြစ်ခဲ့ဆိုတာကိုသူကကြီးကသာဝတ္တမဖြစ်ခဲ့တော့ ငရဲမှလည်းသူနိပရိစ္ဆရာပုံများစွာသူခံစားပြီးတော့တန်ကျွင်းလေးရကြားနေတော့အဲဒီအဘာသူဒိတာကျင်းအဘာသူဒိတာကျင်းဒါတချို့ကလည်းအယိုးစုဒိတာတွေကျင်းတယ်ဒီလိုပဲကြီးတွေလက်တွေနောက်ကလိုက်ပြီးတော့ဖိနေတာအဲဒီကြီးတွေလက်တွေကဒီလိုပုံကိုယ်တွေပဲမြင်ရတယ်လို့သူကအဲဒီအဘိညာဉ်တဲ့ပုံကမှမြင်ရတာ သူများတွေတော့ဘာမှမမြင်ရဘူးကောင်းနေဟာကောင်းနေရမယ်သူ့မြင်နေတာစိတ်ဓာတ်တွေစုံလို့ပါပဲအဲဒီမှာစိတ်ဓာတ်မျိုးစုံပါပဲဒီမှာမောက္ခရာမြင်လို့ဒီမှာမောက္ခရာကပြုံးမြင်တော့ဘာလို့ပြုံးလို့ဆိုတော့ဒီတန်ရာဘဝကျင်းပြီးနေတဲ့ပုဂ္ဂိုလ်တွေဟာတဲ့အကြောင်းမညီညွတ်လို့အကုသိုလ်ကလည်းကျူးလွန်ဒီလိုစိတ်ဓာတ်တွေဆိုတာဖြစ်နိုင်တယ်

အရှင်လက္ခဏာဆိုတဲ့မထေရမေးရှင်မောဂလာဘာဖြစ်လို့ပြုံးလို့ဒါတော့ရှင်မောဂလာမပြေဘူးဘုရားကြည့်ကြမှာမေးတဲ့ဒီဥစ္စာအခုပြေလို့မဖြစ်သေးဘူးဆိုတော့သုံးကကြောသုံးကပြောဘုရားကသမဝေပြီးတဲ့အခါမြတ်စွာဘုရားရှင်ရောက်တဲ့အခါကလာကြတော့မှလက္ခဏာမထေရမေးရပါရှင်မောဂလာနဲ့ဒီသေသုတော်မောဆင်းတဲ့အခါကလာ သင်္ဘောဝရအတဏီယာမှာပြုံးတယ်ဘာလို့မြင်လို့ပြုံးပါတော့ဆိုတော့မှလည်းမသူသင်္ဘောဝရကအကြည့်ကြတယ်သူပြိတာတွေမြင်တဲ့အကြောင်းအဲဒီလိုအယူအပါစုပြိတာကြီးအယူစုပြိတာကြီးနောက်ကကြီးတွေလရတွေလိုက်ပြီးတော့စိတ်နေလို့တခါလဲအော်အင်ပြီးတော့ပြင်းနေတာကောင်းတယ် သတိပုဂ္ဂိုလ်တွေပဲမြင်လိုက်ရင်တော့အလားအဲ့ဒီလက္ခဏာမရှိလေရဟန္တာပဲသူ့ကိုမမြင်ဘူးအဲ့ဒီလက္ခဏာမရှိကလည်းမမြင်ဘူးရှင်မောဝလာလူကမြင်နေတာသူကသူ့ဘိညာဉ်နဲ့သူကြည့်လိုက်တော့မြင်နေတာအခုတချို့တချို့ပုဂ္ဂိုလ်တွေကသူတို့မမြင်မတွေ့တာနဲ့ဒီနတ်တွေပါတယ်ဆိုတာမကြည့်ဘူးဆိုပြီးတော့တချို့ကဟောတယ်အဲမြင်နေမှာတော့လို့သာ ကောင်းကင်ဘုံတွေတက်ပြီးတော့ကြည့်တယ်ပဲသူတို့မြင်မှာမဟုတ်ဘူးဘယ်ကောင်းကင်ဘုံတွေ့တဲ့လူပြည်တွေရှိတာတွေတော့မှမမြင်လို့ကြရတယ်အဲ့ဒါဟိုတုန်းကလည်းအကုန်လုံးမြင်တာမဟုတ်ဘူးဘိညာဉ်ရှိတဲ့ပုဂ္ဂိုလ်တွေကမြင်တာဘိညာဉ်မှာထူးခြားတဲ့ဘိညာဉ်ရှိတဲ့ပုဂ္ဂိုလ်တွေကမြင်တာခေါင်းကလက္ခဏာတွေကလည်းရဟန္တာမဖြစ်ပဲသူမမြင်ဘူးမမြင်လို့သူကမေးတာသိတာတွေစုံလို့ပါပဲတချို့လည်းကြောက်ခဲတွေတခါလဲကြောက်ခဲတွေနဲ့

ဘယ်နေရာမှာသူသူကရှိနိုင်တယ်အဲဒီတုန်းကဖြစ်ပေါ်လာတာကကိစ္စကုတောင်မှာတွေ့လို့ကိစ္စကုတောင်မှာဟောထားတယ်ဘယ်နေရာမှာဆိုပဲလောကမှာရှိနိုင်တာပဲဒီလိုသတ္တဝါတွေကတော့ရှိနေတယ်အဲဒါတွေကိုမြင်လာတာကဒိဗ္ဗစကုပင်ရှင်ခေါ်တဲ့အဲဒီသတ္တဝါတွေအောအင်းနေတာကိုကြားရတဲ့ဒိဗ္ဗဘောဓပင်ရှင်ခေါ်တဲ့အဲဒါကိုပြောတော့မြတ်စွာဘုရားကမြတ်စွာဘုရားဟောကြားတယ်อืม

ဒေဝသကုပ္ပဉ္စရတာကိုအဲ့ဒီဒေဝသကုပ္ပဉ္စနဲ့ဆင်ခြင်လိုက်တဲ့အခါမှာအကုန်လုံးမြင်ရတာသလောကလုံးတခါတည်းအဲဒီကြည်တာတွေလည်းပဲမျိုးမျိုးဟိုအောရင်တာတွေစုံလို့ပေါ်တာလည်းအကုန်လုံးမြင်ရအဲဒီတော့ကလည်းမြင်ထားတာတဲ့ဒါပေမဲ့လို့သက်ပြင်းမရှိတော့ငါပြမဟုတ်ဘူးတဲ့သက်ပြင်းမရှိဘဲနဲ့ဟောလို့ရှိရင်မယုံမဲနေတဲ့ပုဂ္ဂိုလ်တွေရှိမယ်အဲဒီမယုံမဲပုဂ္ဂိုလ်တွေကဘုရားဟုတ်မှာဟုတ်ပါမလားဒီလိုသတ်တော်တော့မရှိတာရဆိုပြီးတော့ကြည့်ရဆိုဆိုလို့ရှိရင်အပြစ်တွေ အကုသိုလ်တွေအများကြီးဖြစ်မယ်တဲ့ဒါကြောင့်သက်သေမရှိလို့မြတ်စွာဘုရားမဟောဘူးခုမှမောဂလသက်သေရတော့ငါဘုရားဟောမယ်ဆိုပြီးအဲ့ဒီသိတာတွေအကြောင်းမြတ်စွာဘုရားထုတ်ဟောဒီကသူကနွားတော်သမားဖြစ်ခဲ့တယ်သူကနှစ်တော်သမားဖြစ်ခဲ့တယ်သူကလည်းပဲအဲကြောက်ကြောက်ခဲနဲ့ဒီသူတစ်ပါးကိုညှင်းဆဲခဲ့လို့သူကလည်းပဲနွားတွေဘာတွေကိုညှင်းဆဲခဲ့လို့

အဲ့ဒါဝိဇ္ဇာ7ပါးကဲကဲကဲဆိုရမယ်သုံးပါးဝိဇ္ဇာသုံးပါးဝိဇ္ဇာကုတိအာကုတိအာပညာညာမျက်စီပညာညာမျက်စီသုံးပါးဝိဇ္ဇာ ခေါ်တဲ့ကွင်းတွေကလက်သက်ကွင်းတွေကစိတ်ကူကြည့်တယ်စိတ်ကူထဲမှာနောက်ဆုံးသုံးခုပဲဘုဝေနိဝါဒဒေဝစိတ်ကွာတို့ပြသုံးခုရှိတယ်နောက်ဆုံးမှာအဲဘုဝေနိဝါဒသတိဘဝတွေပြန်ပြီးတော့မြင်နိုင်တယ်ဒီဘဝတွေပြန်စဉ်းစားရင်ပြန်ပြီးတော့သိနိုင်တယ်ကိုဖြစ်ခဲ့တဲ့အကောင်းဆုံးဘဝတွေပြန်မြင်နိုင်တယ်များတော့ကိုယ်ဘဝပဲမြင်နိုင်တယ်ဘုရားများတော့ဘုရားဘဝတွေလည်းမြင်လို့ရတယ်

မြင်နိုင်တယ်လို့ကဒေဝသကုပညာအဲဒါလည်းပညာပါရမီအစွမ်းထက်တဲ့လောက်ပဲမြင်နိုင်တာကျိုးကလည်းနည်းနည်းမြင်ကျိုးကလည်းနည်းနည်းမြင်နိုင်တာအကျဉ်းလို့တော့ဆိုလို့ရှိရင်စကြဝဠာတစ်ထောင်ပဲမြင်နိုင်တယ်လို့ကသူကသူကဒေဝသကုပညာမှာဣတရေရတဲ့ပုဂ္ဂိုလ်ဘာသောကညာကတော့အရဟတမညာမှာပဲကိလေသာကုန်စေရတဲ့အရဟတမညာအဲ့ဒါ ဝိဇ္ဇာ၃ပါးတဲ့၃ပါးဝိဇ္ဇာပုရိဟာပညာဉာဏ်မျက်စိသာပညာပဲတဲ့ဉာဏ်မျက်စိတရားပဲအဲဝိဇ္ဇာ၃ပါးဆိုတာပညာဉာဏ်မျက်စိတရားပဲသာမတ္တစိပါယပါယသေတွင်ညာသေတွင်ညာဝိမစေဣရိဝိမစေဣရိ စ်ပါအရာစစ်ပါအရာတဲ့သွင်းကြတဲ့သွင်းကြဝိမစေဤသည်ဝိမစေဤသည်သို့စစ်ပါအရာတဲ့သွင်းကြဝိမစေဤသည်စစ်ပါအရာတဲ့သွင်းကြဝိမစေဤသည်စစ်ပါအရာတဲ့သွင်းကြဝိမစေ na-akpọrọ na-akpọrọ na-akpọrọ ma e iaao

တော့ဘယ်နဲ့လောက်ပြီးတော့တွေ့ရမလဲဆိုရင်ဒီတုံးခေါက်လိုက်လို့ရှိရင်တွေ့ပါလိမ့်မယ်ဆိုပြီးတော့ပြီးတယ်လို့ကပြောတာတုံးခေါက်လိုက်တော့ကိုတော်ကြီးတော်ရဲကနေပြီးထွက်လာကြတာကိုကိုကတပါးဒီကတပါးထွက်လာကြတော့တေကမာကြီးကကြောက်အရှင်ပြားတို့လည်းမနဲ့လေရံများပြစ်ထားကြလို့လည်းမနဲ့တပါးစီကြတယ်ကြောက်မဟုတ်ဘူးတေကမာကြီးတဲ့ဘာမှမဖြစ်ပါဘူးတဲ့ တော့ဒီလိုတော့အိမ်ဆုံးလာတဲ့အခါကျတော့လေအကုန်လုံးစုလာကြပြီအခုတော့တပါးစီပြင်းအောင်နေကြတယ်ဆိုတော့ရဟန်းတော်တွေကပြောတယ်ဆရာဆိုတာရဟန်းတရားတွေအားထုတ်ရတယ်တဲ့ဒါကအကုန်လုံးစုပြီးတော့ဒီလုံးဖြစ်ဘူးတပါးစီတပါးစီကိုယ်နေရာလေးနဲ့ကိုအားထုတ်ရတယ်ဟုတ်တယ်ကိုယ့်ကိုအားထုတ်မှာဝိုင်းစကားပြောနေတော့ဘယ်တရားတရားတွေမှာတော့မတည့်ဘူးသူကကိုယ့်ကိုအားထုတ်မှာ တရားထုတ်တဲ့အခါမှာကိုတရားတယောက်တည်းကတော့အကောင်းဆုံးပဲမနေနိုင်ရင်သာပဲနေရာမကြည့်ရင်သာပဲနေရာလည်းကြည့်မယ်နေလည်းနေနိုင်တယ်ဆိုတယောက်တည်းကိုယ့်ကိုအားထုတ်နေတာအကောင်းဆုံးပဲနေရောက်ဆိုရင်ဟောစကားပြောလေပါပြောလေတယောက်မြင်တယောက်မြင်တာကစပြီးစဉ်းစားနေတယ်ဒီဝိဝင်နေတာပဲတော့အဲဒါမမြင်ရမကြားရတာတော့အကောင်းဆုံးပဲလို့တယောက်တည်းအားထုတ်ရဒါကြောင့်ဘုရားတော်တဲ့တောင်ထဲမှာသူက သမထကြောင့်လည်းမရှိပါဘူးသိပြအောင်ခြုံနေခြုံမှုတွေပါတယ်သွားပြီးတော့အာထုတ်နေကြတယ်ဒါတော့အကြတရားထုတ်တဲ့တခါမှမကြဘူးပြောရအောင်ဟမ်ညာတရားဆိုတာဘာလို့ရတယ်လို့ကြားဆိုတော့ညာတရားရဲ့အကြောင်းကိုပြောတယ်အဲ32ခုသာသားတွေနှလုံးသွင်းရတဲ့အကြောင်းဒါအနုပဒနာတွေပွားများရတဲ့အကြောင်းတွေပြောတယ် ဒါတွေပေါ်နေလို့ရှိရင်ဘယ်လိုအကျိုးရှိတယ်ဆိုတာတွေလည်းပဲသူတို့ပြောတယ်ဒါချင်းဒီတရားကရားများကအထုကောင်းပါလားလူများတော့အမထုကောင်းဘူးလားဆိုတာလူလည်းအထုကောင်းတာပါပဲတဲ့တရားတရားရှိရင်ဘယ်သူမှအထုနိုင်ဒါချင်းတတိတော့အထုပြရည်ဆိုတော့အထုနည်းတွေကိုအဲဒီကိုယ်တော်တွေကနေပြီးတော့သူကသင်ယူတယ်သင်ယူပြီးတော့ဒီသာမင်မွေးရင်ခြေစရသစ္စာတွေချင်း32ခုသာသာလည်းဒီနှလုံးသွင်းသွားတာအနုပဒနာဘာဝနာတွေပွားများသွားတာသင်တိုင်းသမာဓိကနေပြီးတော့

အဲတော့အမြင်ကြားတွေပေါက်ဒီဒကမာကြီးကမာတိကဆိုတဲ့ဒကမာကြီးကသူ့မှာလည်းပဲဒီလိုပဲလာရင်းပဲပို့ရောက်သွားနာဂာဖြစ်သွားတယ်နဲ့သူကဘိညာဉ်တွေပါရတော့အဘိညာဉ်တွေပါရတဲ့သူကဩဒီတရားတွေနဲ့အမှန်တမုံမြတ်တဲ့တရားတွေပဲတဲ့ငါကိုယ်ကိုယ်ထားတဲ့ကိုတော်တွေဒီတရားတွေဘယ်တော့မှမရနေပါလိမ့်မလို့ဆိုပြီးတော့ကြည့်လိုက်တော့ကိုတော်တွေကတရားမရတွေပဲဖြစ်သွားရင်ရအဲတော့ ဘာလို့နေရလဲဆိုတော့သူစဉ်းစားတော့ကြောက်စင်လိုက်တဲ့အခါကာလမှာမဟာရမောဒနာသပါရမပြည့်စုံလို့အဲသာတော့အာရမပြည့်စုံမှလည်းတရားမတုတ်တဲ့ဟုဆိုတာသိရလို့သင်လျော်တဲ့အစာအာရတွေသူကကြာကြံပြီးတဲ့ကာလကပ်ပြီးတော့အဲဒီနှစ်ဝါတွင်းမှာပဲဒီကိုယ်တော်လေးရဟန္တာဖြစ်သွားကြတာအဲ့ဒါအကြောင်းပြုပြီးတော့အဲဒီကရဟန္တာဖြစ်ပြီးတဲ့အခါမြတ်စွာဘုရားတာသွားပြီးတော့ဘုမြတ်ဘုရောကြ ဒီရဟန်းတော်တွေကဟိုရောက်တဲ့အခါသမိဆိုင်တွေပြောကြတယ်အဲဒီဒီကမာကြီးကဟုတ်လားအမှန်တော်တယ်ဒီကမာကြီးကမာတိကဆိုတဲ့ကမာကြီးကအမှန်တော်တယ်ဟိုအသိလျော်တဲ့သာရတွေသူတို့ပို့ပြပြီးလို့သူတို့မှပါပါရဖြစ်ပြီးတော့တရားတွေကလည်းတိုးတက်တဲ့အကြောင်းသူတို့စိတ်ကြစိတ်လူတွေလည်းပဲအင်္ဂါနေပြီးတော့သိနေတဲ့အကြောင်းတွေပြောတော့ ညာတစ်ပါးကသူကအဲ့ဒီမှာသွားပြီးတရားထုတ်ခြင်းနဲ့သိပေါ်လာတာပေါ့သူကဟွန်းငါဟိုသွားပြီးတရားထုတ်ရင်လည်းနေရာကြမှာပဲနေရာကြမယ်တဲ့တော့ကဆိုပြီးတော့သူသွားပြီးတော့အာထုတ်ကိုရမြတ်စွာဘုရားကကမ္မထာယူပြီးတော့အဲ့ဒီသွားတာကိုအဲ့ဒီသွားတော့ဟိုမှာကမ္မထာကြောင့်ရောက်ကမ္မထာကြောင့်ရောက်တော့သူကပြီးရတယ်ပန်းလာတယ်သူကစိတ်ကူးတယ်ငါကလေးပြီးတော့ပန်းလာတာပဲဒကမာကြီးလည်းပဲ ဒီအကြောင်းမှကြီးဒီကောင်မကြီးကလည်းပဲစိတ်တွေကိုသိနေတယ်လို့ဆိုတာပဲဒါတော့အမိုက်ရှင်းမဲ့လူတယောက်များဆုလိုက်ရင်နေရာကြမှာပဲသူကစိတ်ကူးတော့စိတ်ကူးတော့ဒီကောင်မကြီးကလည်းပဲသူကြောင်းသူဆင်ញင်နေကြကိုအဲ့ဒီနေ့ဆင်ញင်တရားနှလုံးသွင်းပြီးတော့ဆင်ញင်လိုက်တော့ဟွန်းကြောင်းမှာကိုယ်တော်ကရောက်နေပါဘောမြင်လာလို့

ကိုတော့ဘာလဲသူစဉ်းစားအောင်မလဲဆိုသိနေတယ်နေတော့ဟောသူဆွေဖုံးမိကျင်များနေကိုယ်တိုင်ဥမာပဲဆိုသူကြောက်တာဆွေကိုခိုင်းနေကြတာတခါမနေ့သောတော့ကြတော့လည်းတခါอืมဒီကတော့ပန်းလာတာပဲမနေ့သောတော့ရာကူလေးနဲ့လာပြီးတော့ပို့ရင်တော့ကောင်းပါပဲသူစဉ်းစားကြမှာပါစဉ်းစားတယ်ဘာကြီးရတယ်သူစိတ်ကိုယ်လိုက်စဉ်းစားနေတော့ဩဆိုတော့ ဒီသာကိုခုံးကြီးများကြီးပို့လိုက်ဦးမှာပဲဆိုပြီးတော့တခါဒီကြောင်းနဲ့ပို့ခိုင်းလိုက်ပို့ခိုင်းလိုက်တော့သူကဒီရန်ကသူကစဉ်းစားတယ်ငါလိုရှိတာတွေတော့အကုန်လုံးကပို့နေတာပဲဒီကမာကြီးသိတာဟုတ်ပုံတော့ပေါ်တယ်ကဲဒီကတော့ဒကမာကြီးဖွင့်တဲ့ခါတော့ဒကမာကြီးကိုယ်တိုင်နဲ့လာပါသေးတော့ဆိုပြီးတော့သိကူးပြန်တာဟုတ်တော့သိကူးတော့ကဖွင့်နေပါတယ်ချက်ပြုတ်ပြီးဒကမာကြီးကိုယ်တိုင်လာပြီးတော့ဆုံးတာ သူကဆုံးခုံးပေးပြီးတဲ့ခါကျတော့သူကမေးဓမ္မကြီးတဲ့မာတိကမတာဆိုတာဓမ္မကြီးကမဟုတ်လားဟုတ်တယ်ဗျာအနုဓမ္မကြီးသူများစိတ်တွေသိနေဆိုတာကောအာရတဲ့ဒီမြတ်စွာဘုရားသာသနာတော်မှာဒီလိုသိတဲ့ပုဂ္ဂိုလ်ရှိမှာပေါ့သူကမပြောဘူးသူသိတယ်မပြောပါဘူးသူကဘာလို့လဲရှင်ပြမရတာလဲဆိုသူဓမ္မကြီးဒီက ကူးစင်းကြံတိုင်းကြံတိုင်းနေတယ်ဟိုကကြက်လာပြီးတော့အကုန်လုံးပို့ပြီးနေတာတဲ့မနေ့ကရောက်စားပြီးပိုင်းတယ်နော်နေရာချင်းပြင်မဲ့ပုဂ္ဂိုလ်ရှင်ကောင်းမှာပဲအောင်မယ်ဟောဒါလည်းအမိုက်လဲမဲ့ပုဂ္ဂိုလ်နေရာချင်းမဲ့ပုဂ္ဂိုလ်ထုတ်လိုက်တယ်ဒါပြော်ရည်လေးတော့ရင်ကောင်းမှာပဲဆိုပြော်ရည်လေးပို့လိုက်ကြမနေ့ရာဂူလေးတော့တော့ရင်ကောင်းမှာပဲဆိုရာဂူပို့လိုက်ကြဓမ္မကြီးဆွန့်ကျက်ပြီးကိုယ်တိုင်နဲ့လာပါသေးတယ်လို့အောင်မယ်လို့ကြတယ်ဓမ္မကြီးကဆွန့်လာပို့ဓမ္မကြီး

ငါဥစ္စာမတော်တော်နဲ့စိတ်ကူးမိရင်ခဲ့ရတော့မယ်ဥစ္စာဒါတော့သံဃာကြီးကိုရတော့လဲလို့ပြောမတော်ပါနဲ့ကြားတဲ့ဒီမှာသတင်းသုံးပါကောင်းတာပဲတဲ့ရှင်တရားဒီမှာရောက်ပါကြီးမနေ့ကမှရောက်ပါကြီးဒီကနေ့သွားမတော်ပါနဲ့တော့အဟုတော်ပါကြီးတဲ့နေတော့ဖြစ်ဘူးသွားပါဖြစ်တော့မှာပဲဟုတ်ရခဲသွားမှာတော့ရှင်ပြနော်ဘုရားကြီးကြာတော့မှဖြစ်မှာပဲဆိုပြီးတော့ဟိုတားလို့လည်းမရဘူးသူပြန်သွားတာကို ပြန်သွားတော့ညသောကြာစီရောက်ရောက်တော့ဘုရားသူ့ကိုမေးတယ်သူမေးတော့သူအကျိုးကြောင့်လည်းပြောတာပေါ့လေအဲဒီရောက်ခဲ့တဲ့အကြောင်းအဲဒီမှာတပြိုနေလို့မပြူဘူးဗျာတဲ့ဓမ္မကြီးရဲ့စိတ်တွေအကုန်လုံးပြီးနေတယ်တတိတော်မတော်တာတွေနဲ့စိတ်ကူးမိရင်ခဲ့ရတော့မှလည်းကြရမှာပဲဒါကြောင့်မို့သူကမနေဘူးလို့ပြန်လာရဲဆိုတော့ဟုတ်တော့ဟုတ်တယ်နတ်သိတွေပြီးနေတဲ့ပုဂ္ဂိုလ်နဲ့နေရင်ခက်သားသူက ကိုเจ้าနဲ့အကုန်သိနေမှာဟင်းဆက်တယ်ဆိုဒါနဲ့လည်းဆိုပြောရလည်းဒီရန်ကဒုက္ခနေရာတရားထုတ်ရင်နေရာကြမှာမဟုတ်ဘူးတဲ့သူကဒီမှပဲတော့ဟုတ်တယ်သူပုဂ္ဂိုလ်ကစိတ်ကူးတွေများတော့ဒီလိုနေရာနဲ့ပဲတော့တယ်စိတ်မကူးမှတော့မှသူကဒီဘက်နေရာဆိုသူစိတ်ကူးကြတာတွေကိုနေမှာပြောတရားထုတ်စိတ်မကူးရတဲ့ဆိုစိတ်တွေလျှောက်ကူးနေတာကိုပဲတိုးတက်နေမှာတော့ဆိုတာကမ္မဋ္ဌာန်းကြာတွေကလည်းမသိတော့မတတ်နိုင်ဘူးလို့ဆို စိတ်မကူးပါနဲ့ပြောပြီးတော့ပြောရင်လည်းသူကစိတ်ကူးနေတာတရားမတက်အဲစိတ်မကူးနိုင်မှတော့မှသူသူ့အကြောင်းသိနေမှတော့မှသို့ပဲလည်းမထားကြရတယ်နည်းနည်းနည်းတော့ရင်းမိတယ်ရင်းမိတော့ဘာတွေဘာတွေလုပ်နေတယ်မဟုတ်လားဆိုမှုတယ်နည်းနည်းတော့ပေါ်ရတယ်သူကပေချာပြီးလို့ရင်တော့ပိုကောင်းတာပေါ့ဘုရားတော်ဝါကြီးတို့ကသိနေသိနေကြမယ်အခုဒီကမ္မထာတနာမှာကမ္မထာကြရရနာသိနေယောဂီတွေအမှန်တော့ကြောက်ကြတယ်ဘာမှစိတ်ကူးမှမဟုတ်ဘူးဒါကြောက်မယ်လို့ ဒါတော့မြတ်စွာဘုရားအဲဒီရဟန်းကိုအဲဒီရဟန်းကိုဒီဘက်သွားရမယ်ဆိုတော့မတော်ဘူးဗျာတဲ့တပည့်တော်ဟိုမှာတော့စိတ်တွေကုန်ပြီနေမတော်ဘူးဆိုတော့မဟုတ်ဘူးတဲ့ငါကိုယ်တင်ဒီကောင်လေးပြလိုက်မယ်ကိစ္စမရှိဘူးတဲ့သွားဒီဘက်သွားရမယ်ဆိုတော့မှစိတ်ဓာတ်ဥပဒနာလေးပေးတာပေါ့အဲစိတ်ကလေး စိတ်ကလေးသွားတိုင်းသွားတိုင်းဒါလေးရှိနေတဲ့စိတ်ကလေးဆိုတာမတော်တာတွေလည်းသူသွားတော့တာပဲပြုတ်ကုနေပြုတ်ကုနေလည်းထွက်ပြီးသွားတော့တာပဲတဲ့ဒုနိကပါလဟုနောယထာကာမနိပါတိနောစိတ်တတဓမ္မသောပါတို့စိတ်တံတန်တံဒုက္ခဝဟံဒုနိကပါနိုင်နိုင်ကြရောတဲ့နေနေနိုင်ကြတယ်စိတ်ဆို လဲနေနေငဲတယ်သိရတယ်ခါတယ်မတော်ပါနဲ့မလုပ်ပါနဲ့ဆိုမှသူကကြောက်ပြီးတော့သွားလုံးလုံးတော့လင်းညာစွာဖြစ်လေရှိတော့သိကတဲညာနေတယ်ရစနောက်ကမှတ်တာကမနိုင်နိုင်ဘူးသိရတော့တယ်ရဟိုတော့ဒီကပြိုးပြိုးဆိုအများကြီးပြီးသွားပြီးတော့များများပါပြီနဲ့ဒုနိကာတာလုံနဲ့ယထကာမနိပါတိနဲ့ယထကာမနိပါတိနော်လူကြီးအားအယုံများတို့ကြောက်လေသွားရတော့လူကြီးရရအောင်လေသူကရောက်ရောက်သွားတယ် သိတာသာစိတ်ကိုတမထောဆုံးပါခြင်းဖြင့်တမထောခြင်းကြည့်အောင်ဆုံးပါခြင်းဖြင့်သာရုကောင်းပြီအဲဒီစိတ်ကလေးခြင်းကြည့်အောင်ဆုံးပါလိုက်ရင်ကောင်းတယ်စိတ်တန်တန်တန်ဒုက္ခဝါဒန်တန်ခြင်းကြည့်အောင်ဆုံးပါခြင်းဖြင့်ရှိတော့စိတ်တန်စိတ်ဒုက္ခဝါဆမ်းပါကိုဆောင်ပေးရည်စိတ်ကလေးခြင်းကြည့်သွားလို့ရှိရင်လူချမ်းသာလည်းပေးရတယ်နာချမ်းသာလည်းပေးရတယ်မြမချမ်းသာလည်းပေးတယ်နိဗ္ဗာန်ချမ်းသာလည်းပေးရတယ်တဲ့စိတ်ကလေးခြင်းကြည့်ဖို့အရေးကြီးတယ် စိတ်နဲ့နဲ့ယဉ်ကျေးရင်လည်းချမ်းသာရတာစိတ်နဲ့နဲ့ယဉ်ကျေးတဲ့ပုဂ္ဂိုလ်ကသရဏဂုံသီလဒါနာကုသိုလ်ကောင်းမှုတွေပြုကြတယ်နည်းနည်းယဉ်ကျေးတဲ့ပုဂ္ဂိုလ်ကဘုရားရဲ့မဲ့သိခိုးတယ်နည်းနည်းယဉ်ကျေးတာဟုတ်သူလုံးလုံးယဉ်ကျေးတဲ့ပုဂ္ဂိုလ်ကဘုရားသိခိုးအောင်မသိဘူးဘုရားတန်ဃာတွေသိခိုးတယ်ယူသေးပြုတယ်ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေကအဲတော့ ီလာဒိက္ခဝုဒိတဏ္ဍညာဆောကျော်ပဲ၅ပါးမဟုတ်တော့တစ်ပါးဆောကျော်နှစ်ပါးဆောကျော်ဒီလိုရှိတယ်နည်းနည်းယဉ်ကျေးတဲ့ပုဂ္ဂိုလ်နည်းနည်းပဲအပြည့်စုံယဉ်ကျေးတဲ့ပုဂ္ဂိုလ်၅ပါးသီလ၅ပါးလုံးသူကဆောက်တယ်။ဟောနောက်7ပါးသီလဥပုဂ္ဂလေးညာဆောက်ပြီးကြစင်သာမဏေပြုပြီးတော့စင်သာမဏေသီလနဲ့စင်သာမဏေလေးပြုပြီးတကလားသီလတွေကျင့်ကြ။ရဟန်းပြုပြီးတော့ခုဓမ္မကြီးမှာသင်တုံလဘရဟန်းလေးရဟန်းပြုပြီးတော့ကျင့်ကြ။ ဘာဝနာကမ္မထာလေးတွေလည်းပွားများကြယဉ်ကျေးတဲ့ပုဂ္ဂိုလ်တွေယဉ်ကျေးတဲ့သူအားထုတ်တယ်မယဉ်ကျေးတဲ့ပုဂ္ဂိုလ်တွေကဘာမှမလုပ်ဘူးသူကကုသိုလ်ကောင်းမှုတွေဘာမှမလုပ်ဘူးတရားလည်းမနာဘူးအဲကုသိုလ်ကောင်းမှုတွေဘာမှမလုပ်ဘူးတရားလည်းရှင်းမကိုးဘူးသူတရားစကားနားမထောင်ဘူးဒီလိုပုံစံလိုနေနေတာမယဉ်ကျေးတဲ့ပုဂ္ဂိုလ်တွေအဲ့ဒီမယဉ်ကျေးတဲ့စိတ်ကသူကဘယ်သွားလဲဆိုလို့ရှိရင်အပယ်လေးပါးဆောင်တယ်ဒီပုဂ္ဂိုလ်ကစိတ်က စိတ်တွေလားနေသေးလို့ခေါ်တယ်သိရသူသာမရမဟုတ်ဘူးသူ့လွတ်ထားလို့ရှိရင်သူကမတော်ရည်ဆောင်သွားတာဟွန်းကြောက်ကြံနာကောင်းတယ်ဒီစိတ်ကသူ့လွတ်ထားလို့မဖြစ်ဘူးသူထိမ့်သိမ့်ပြင်ပါသူအဲစိတ်ထိမ့်သိမ့်ထားလို့ရှိရင်လည်းရဲလို့သူကဆောင်သွားတာပဲခေါင်းကစင်မာမောကရာဒီသေရုပ်တော်မှာဆင်းတဲ့ကလာတိတာတွေတွေ့ရတယ်ဆိုရင်ဒီစိတ်ကဆောင်သွားတာသူစိတ်ကမတော်တာတွေကြောက်လို့ထားလို့ရတယ်

ဇမဘုရားလည်းကောင်းခြင်းချမ်းသာတွေပေးတော့ပါတယ်။နောက်သားတရားဘုရားတွေကြလို့ရှိရင်တော့လူလူဘုရားလူချမ်းသာတွေကိုရစေနိုင်တယ်။နတ်ဘုရားရောက်ပြီးတော့ချမ်းသာတွေရစေနိုင်တယ်။အဲဒီချမ်းသာတွေရပြီးတော့သွားစေနိုင်ပါတယ်။အပြည့်အစုံရင်ကြည်အောင်ဆုံးမလိုက်လို့ရှိရင်နိဗ္ဗာန်ကိုရောက်သွားမယ်။ဆဲတာပြင်းနေတဲ့နိဗ္ဗာန်ရောက်သွားမယ်။ဒါကြောင့်ဒါန်တန်ရင်ကြည်တယ်မှုအောင်ဆုံးမအားပြည့်ပြီရှိတော့ဆုံးမအားပြည့်ပြီပြည့်ရင်ကြည်တယ်မှုသောစိတ်ဓာတ်စိတ်နှလုံးမိဒုက္ခဝံ ချမ်းသာကိုဆောင်ပေးတတ်ပါ၏စိတ်ကလေးဟာဒီကြီးအောင်သုံးပါပါတဲ့စိတ်ကလေးခြေတိုင်းခြေတိုင်းလိုက်ပြီးရှုနေတဲ့ဘာမှကြောက်ကြံမရှိဘူးဆိုပြီးပြာနီးပိတ်တော့နေနိုင်ကြလားလင်းမြန်နေနိုင်ကြဆိုလင်းမြန်လာ၍သူကြလို့ရကြတော့ပါပြီဝိညာဏပန်းစိတ်တရားကိုတောင်းပန်းရှု၍

သူကြလိုရာသူကြလိုရာကြရပါသည်ကြရပါသည်ဝိညာဏသွမ်းဝိညာဏသွမ်းဝိညာဏအသိုးသွမ်းလို့ဆိုဝိညာဏသွမ်းဝိညာဏသွမ်းစိတ်ပယံကိုစောင့်ဖန်းရှု၍သုံးမပေး၍ကျင်ကြီးလိမ္မာ သူဖြစ်လာတော်သံသာဆောင်ပေးတတ်သည်သံသာဆောင်ပေးတတ်သည်နေနိုင်ကြသောလင်းမြာလှ၍သူကြလေရာကြရပါသည်ဝိညာဏပွား စိတ်ပယံကိုကြောင့်အန်းရှု၍သုံးမပေး၍ရင်ကျေးလိမ္မာသူဖြစ်လာတော်သံသာဆောင်ပေးတတ်သည်နိုင်နိုင်ကြွားတဲ့စိတ်ဆိုတာနိုင်နေမှုရမလိုပါဘူးတဲ့ ယောဂီပြီးတာပေါ့လေတရားထုတ်တဲ့ပုဂ္ဂိုလ်တွေသိပြီးတာအပြင်ကပုဂ္ဂိုလ်တွေကမသိဘူးကိုယ်စိတ်ကိုအကောင်းကြီးတယ်အောင်မဲ့နေနိုင်ကြရတယ်တဲ့သိသိရနေနိုင်ကြစွာလင်းမြသ၍ဒုံနိဂဟသနေနေနိုင်ကြသောလုံသောလင်းမြစွာဖြစ်လေရှိတော်ဒီပါဠိရာရှိတော်ရနေနိုင်ကြစွာလင်းမြနဲ့ဒုက္ခနဲ့ဒုက္ခနဲ့ဟိုရောက်တော့ပြောတော့များများပါပြီနဲ့

ဟုတ်လားဆဲမဲ့သူကအသေးရွယ်ကြီးနေပေမဲ့လည်းပဲသူမတော်တာတွေကြောက်ကြံရင်ကြားနေမှာပဲလို့သာတော့ဟိုကြက်ကြီးသူကသိကတော့ကိုယ်နဲ့တာမမတာမရဲလို့မဟုတ်ဘူးအဲဒါတာမမတာမလို့မစင်းစားဘူးကြက်ကြီးအပြသွားတာသူဖြစ်ကြီးအဖြစ်သွားတာပဲဉာဏ်ညာကြောက်ကြားနေတာပဲအဲဒါလူတိုင်းလူတိုင်းသာပြီးကိုယ်စိတ်တွေကိုယ်စိတ်နဲ့သာနှိုက်ကြည့်ပြီးတော့ဒါတော့သိမလွယ်တော့ဘူးသူများတွေတည်းဒီလိုပဲကိုယ်လည်းဒီလိုပဲ နေနေငဲစွာပညာလာရည်သူကြလို့ရကြတာပါသည်ဝိညာဏသွမ်းစိတ်တရားကိုတဲ့ဒီသိရတဲ့သိုးသွမ်းတဲ့စိတ်ပဲမဆုံးမရင်သိဆိုတယ်အဲအမတရံကားရဲ့စိတ်တဲ့ဝိညာဏသွမ်းစိတ်တရားကိုစောင့်ဖမ်းရှုရေးဆုံးမပေးပြီအဲဒီစိတ်စိတ်လေးကိုစောင့်ပြီးတော့ဖမ်းပါတဲ့သူထွက်တိုင်းထွက်တိုင်းလာလိုက်ဖမ်းရှုပေးပါ အဲဒီလိုရှုပေးတာဆုံးမတာပဲဓမ္မနတာမဲအာဒီဟာမကြဘူးဟောမကြဘူးဆိုဒုက္ခလည်းရောက်ဆုံးမတော့မပြုတ်ဘူးဒီဥစ္စာကတော့ဒီလိုပဲသူ့လိုက်ပြီးတော့လိုက်ပြီးတော့ရှုနေမှနေဘာရံဘာရံစိတ်တိုင်းမှအဲဒီလိုမှနေလို့ရှိရင်သူလိမ်မာလာလိမ့်မယ်တဖြည်းဖြည်းချင်းကြီးလာလိမ့်မွေ့လာလိမ့်မယ်စိတ်ကလေးထားရမှနေလိမ့်မယ်တော့ကြာရင်တောင်ပန်းရှူရည်ဆုံးမပေးရရင်ကြီးလိမ္မာသူဖြစ်လာတော့အဲဒီလိုဆုံးမပေးတဲ့အတွက်နောက်ရင်ကြီးလာပါလိမ့်မယ် ဒါတရားထုတ်တဲ့ပုဂ္ဂိုလ်တွေတော်ပြီးပါလေမှန်ကလေးတော်တော်ကောင်းပါလေစိတ်ကလေးတော်တော်ငြိမ်းနေတယ်မှမသွားဘူးအထူးအားဖြင့်တော့သင်္ခါရုပ္ပကညာကြလို့ရှိရင်စိတ်ထားရနေတယ်ဘယ်မှကိုမသွားတော့ဘူးနှံကောင်းတယ်ကွာမနာနိုင်နေတာကနောက်ပြီးအရဟတမရတ္တကိုရောက်ရင်ပြောတာမရှိဘူးပေါ့စိတ်ကဒါအပြည့်စုံကောင်းတော့ဆောင်ဖန်းရှူ၍သုံးမပေးဆောင်ဖန်းရှူ၍သုံးမပေး၍ရင်ရဲလိမ့်မှာသူဖြစ်လာတော့သံသာဆောင်ပေးတတ်ပြီပါသံသာဆောင်ပေးတယ်လေ လူချမ်းသာတွေကိုရစေရတယ်နာချမ်းသာတွေရစေရတယ်နည်းနည်းပါးပါးယဉ်ကျေးလိမ္မာလို့သူတော်ဟောတရားစိတ်ဝင်ပြီးတော့နေတာကြီးနည်းနည်းယဉ်ကျေးနေတာပဲဒါလေးတွေနဲ့ဒါနကုသိုလ်တွေပြုလိုက်ဗီလာလေးစောက်ပြီးလိုက်ဒီပြင်တခြားတစ်ပါးသောကုသိုလ်ကောင်းမှုတွေပြုလိုက်တာနည်းနည်းယဉ်ကျေးနေတာအဲဒီကုသိုလ်ကောင်းမှုတွေအကျိုးပေးတယ်လူချမ်းသာတဲ့ချမ်းသာတွေရနေတာနည်းနည်းယဉ်ကျေးနည်းနည်းအကျိုးရှိတယ်ညာညာကြီးယဉ်ကျေးသွားလို့ရှိရင်တော့အဲဒီမဲ့ဖို့ နိဗ္ဗာန်တရားတွေမျက်မှောက်ပြုပြီးတော့ဒါကတော့အကျိုးတွေပြင်ကြပါတယ်။ဆောင်ဖန်းစုရေသုံးမှာပိရင်ရေးလိမ္မာသူဖြစ်လာတော့သံသာဆောင်ပေးတတ်သည်သံသာဆောင်ပေးတတ်ပါသည်။ဟောဒါတွေကတော့ကောင်းပါတယ်ဒီလင်္ကာလေးတစ်ခုနဲ့ကိုပဲစိတ်ကလေးကိုဖြစ်တိုင်းဖြစ်တိုင်းလိုက်ရှုနေအနာကောင်းတယ်။ဒုံနေကတာလေဝနယထာကမာနိပါတိနော

သုံးမအပြီးပြီးပြီးရင်ကြီးသောဝါကျင်ကြီးအောင်သုံးမကြီးသောစိတ်ဓာတ်စိတ်နှလုံးသည်ဒုက္ခဝံလူချမ်းသာနာချမ်းသာလေးပါချမ်းသာကိုဆောင်ပေးရပါ၏မြတ်စွာဘုရားဒီကရာလေးရတဲ့စိတ္တနုပါဒနာတွေဟောတယ်ဟောလိုက်တော့ခဏကရာကအဲ့ဒီပြန်သွားအဲ့ပြန်သွားတော့သူကိုရောက်ကြတဲ့ကစိတ်မကူးတော့ဘူးစိတ်ကူးမယ်ဆိုတာကဟောမှားရတာကိုစိတ်ကူးမယ်ဆိုအသွားတော့မယ်ဆိုရင်ဆက်တော့မယ်ဆိုမှပြင်လာပြီးမှ သုံးနေတော့စိတ်ကမသွားဘူးကောင်းတယ်ကွာဟိုကဘေးကလည်းပဲမတော်တာကြီးကြရင်လည်းပြီးမဲ့ပုဂ္ဂိုလ်ရှိတော့လည်းပဲသာကြောက်ရတာပေါ့လေအဲကြောက်ရတယ်ဘုန်းကြီးကတခါကသုတ်တန်လူတွေသွားဆောက်တယ်သုတ်တန်သုတ်တန်လူတွေပြစ်ဝါတော့မှာပေါ့လေတရားအာမထုတ်ခင်ကလည်းကအဲဒီကြောင်းညို့လို့ရှိရင်လည်းပဲသိနေတဲ့နေရာတရားထုတ်ဖို့ဆိုပြီးတော့ ကုသင်းတစ်ပါးနဲ့အတူတူပါပဲထွက်လာကြကိုယ်ဒီလိုက်ပြီးစုံစမ်းကြအပြန်ကြတော့ဦးသင်းကတော့ဒီပထုံစီကောင်တိုက်ရိုက်သွားဘုန်းကြီးကတော့နောက်မှဒီကနေ့ကသကုဝิญဉ္ဇလာနဲ့ဥဝုံပိုင်းဆိုတာဟိုမှာအဲဒီပထုံတိုက်ထုံနဲ့ပထုံနဲ့ကြားဒုဝုံဆိုတဲ့ဘုရားအဲဒီမှာပြုံပြတောင်းမှာဥဝုံပိုင်းဆိုတာဒီအဲဒီဥဝုံပိုင်းက ရာတရားကောင်းပါလေမတော်တဲ့ခုကြီးကြီးပါပဲသရာတရားကောင်းသူကတော်ကြောင်းနေမှာနေသူတွေနေဆောက်ကြည့်ဘုရားနေမှာလည်းသူအမြဲလိုက်ပြီးတော့နေမနာသရာတရားကောင်းပါလေအဲ့ဒါနဲ့အဲ့ဒီမှာလည်းရောက်ချင်တာနဲ့ဒီသွားဒီသွားတော့သူတို့ကညညဆိုရင်သုဒ္ဓမှာသွားပြီးတော့အိတ်ကြတာကိုသုဒ္ဓအိတ်ပြီးတော့မနေ့ကျအဲ့ဒီအနီးအဲ့ဒီသုဒ္ဓနဲ့ဆိုင်တဲ့ကျွာကနေဆုံးခံပြီးပြန်လာတဲ့ကျွာတွေ တော်တော်များများရှိပါတယ်ကျောင်းနဲ့ရွာနဲ့ကလည်းပဲအဲ၃မိုင်၄မိုင်ဝေးတဲ့ရွာတွေပဲတော်တော်ဝေးဝေးတွေသွားတယ်ညနေကတည်းကသွားညနေဆောင်းကဆောင်းကတည်းကသုတ်တံသွားညအိတ်မနေ့ကျရင်သုံးကပြန်လာညကြီးကအလွယ်တကူပါပဲသုံးလောင်းတာလည်းသင်္ဃာကလည်းမများပဲအဟိုသင်္ဃာ၆ပါး9ပါးရှိအဲ၃ရက်ပဲ၃ရက်ရှိရင်တစ်ခါဟိုရွာတကူပြောင်းတော့သုတ်တံတကူပြောင်းတော့ပြန်ဒီလိုသွေးရှုနေတာအဲဒီမှာဘုရားကိုယ်ကနေဘူး နေဦးတော့အဲဒီမှာသုဒ္ဓရောက်တော့ဒါရင်တော့မတူဘူးသုဒ္ဓမှာပဲတော်မတော်တယ်ပဲစောက်စိတ်ကူးလို့ပဲအပြည့်မလားသုဒ္ဓသုဒ္ဓဆိုတော့သစီတွေပါလေကြည့်တယ်ပါလဲဆိုတာဒါလည်းဆွဲလာတာကြည့်တာငငယ်တွေကဆွဲလာတာဘုံမတော်မတော်တယ်စောက်စိတ်ကူးကသစီတွေဘလူးတွေက၆ရင်ထည့်ရတော့မှသုဒ္ဓဟုတ်လားသုဒ္ဓဆိုစိတ်ကတော်တော်တုံ့ပါတယ် သိပညာဆိုတော့လွတ်လွတ်လပ်လပ်သိကိစ္စမရှိဘူးဟောကြောက်ကြတယ်နည်းနည်းပြင်နည်းနည်းတော့တယ်သူတရားလည်းအံ့တော့သေးပါဘူးကြောက်ကြတယ်ပြင်နည်းနည်းတော့တယ်သူကအဲဒီတော့အဲဒီမှာလေးညပြီးတယ်နေရာတစ်ခုကသုဒ္ဓံတစ်ခုကကလေးမလေးတယောက်ကျိုးဝဲချပြီးပြေလို့လည်းအဲဒီပြုတ်တာအဲသူ့မောင်နေရာဒီမှာ ကျိုးဆက်ပြီးတဲ့ပုဂ္ဂိုလ်ဆိုတော့ဘယောဓဆရာတွေဘာတွေကမအယိုးတွေဘာတွေပေါ်ပြီးသိသိရင်လည်းမလုပ်တတ်တယ်ဒါကြောင့်မို့သူကစောင့်နေတယ်အဲဒါဘုန်းကြီးတွေလာပြီးတော့ပြင်အဲဒီမှာအဒီသုဒ္ဓနေဖို့ဟိုရောက်တော့သူနေရာလေးတွေအသင့်လုပ်ထားပါတယ်ကော်ရိုးလေးတွေပါတွေခင်းပေါ်လေအပြင်သာပါပဲ။ငါကျန်အပြင်လေးအပြင်လေးနာကော်ရိုးလေးပါအပြင်အားချုပ်ပုတ်ကလေးတွေပါကြီးကြီးတယ်လည်းမဟုတ်ပါဘူး။အဲဒီမှာ ဘာလို့လဲဘာလို့ခင်းတာအဲဒီဘာလို့တောက်ချင်တောက်ဖို့ကရေအိုးလေးများလိုက်တယ်လားအဲဒါကိုနေရာလေးနဲ့ကိုလိုက်ပြီးတော့ယူလိုက်တဲ့အခါဒီကပုဂ္ဂိုလ်တွေကတော့ဒီလိုလဲပူဇင်းကြီးတွေဒီလိုကလည်းကိုရင်ဒီလိုကလည်းရေသေးဒီလိုဟာတွေကိုဘုညာကတော့ရှင်းဝါကြည့်အကြီးဆုံးဖြစ်အဲဒါလိုနေရာတွေယူလိုက်တဲ့အခါဒီကပုဂ္ဂိုလ်တွေကတော့အဝူးတွေပါပဲအဲဒီပြုတ်ထားတဲ့ ဒီဘုံနဲ့ခါဝေးဝေးလိုကနေရကြအဲထုံလေးတွေလည်းကွယ်တယောက်တယောက်လည်းမမြင်ရဘူးတို့လက်ခလန်းလာမှာဘုန်းကြီးကသုတ်တာအဲ့ဒီမြုပ်ထားတဲ့မြေပုံနဲ့အနည်းဆုံးကဘလောက်ဘလောက်နည်းရောဆိုရင်2000 2000ဒေါ်လောက်ရှိမှာပဲလေသူကသူကကိုရှင်းနာတယ်မြေပုံနဲ့အစိုက်ရတယ်သုတ်တာလည်းတစ်ခါမှလည်းမနေဘူးမနေဘူးတော့သိနေအောင်အောင်မယ်ဟာတော့သုတ်တာ မြေပုံနဲ့အနည်းဆုံးနေရာကြတာပဲဒါကျိုးစချပေးတဲ့ကလေးမလေးရှုပ်ခဲ့တဲ့မြေပုံဘယ်လိုလဲကြည်လို့သာဒီနေ့ကမှရှုပ်ခဲ့တာနဲ့တူတယ်သူကဒီတော့ကိုယ်ကလည်းဝါအကြီးဆုံးဆိုတော့ဘုရားနဲ့နေရာလေးကြဆိုဆိုတဲ့နေရာမပြဘူးလို့ပြောတာလည်းရတဲ့နေရာနေမဖြစ်တော့မှာပဲလားဘာဝတော့ရှင်းပါတော့ဟောကောဘုန်းကြီးဆိုရင်ဒါတစ်ခုပါပဲဒီသေးတဲ့ပုဂ္ဂိုလ်တော့မကြောက်ပါဘူးလားကလေးမလေးဆိုတော့ဘုန်းကြီးကြီးကြောက်နေယူတင်တယ်သူတို့ကြောက်ကြမလို့ဘူးနော် ဝိသုဒ္ဓိမေကပြောတာသုတ်တံသွားလို့ရှိရင်တဲ့အလောင်းဝသေးကောင်းနေအောက်ကလေအောက်ကမနေရဘူးတဲ့အဲဒီမှာဘသူတွေပါတွေကအလန့်ခံနေတယ်ဆိုတော်လို့ဆိုတာဒါတွေသူတို့တိုက်တော်လို့ပြင်စီဆိုရတယ်ဆိုတော့ငါဥစ္စာတော့နီးနေတာဒီနာဘသူတွေပါတွေလာပြီးလန့်ခံနေတိုက်တော်လို့ညစီဆိုရင်ကြွားကြတာဆိုတော့ဒီတော့တော့မဟုတ်ဘူးဒီမှာဆက်ပြီးကြည့်နေရသူကอืมအဲ့ဒါ မလိုတော့နေတာပါဘာမှတော့ဖြစ်ပါဘူးဒီလိုပဲလေးရနေဘူးစိတ်နဲ့နဲ့ကြုံသွားတယ်ဒီတဲ့ခါဆိုလို့ရှိရင်စိတ်ကူးတွေဆိုတာသူကူးရင်ကူးမှာပေါ့ကြောက်ပြီးတော့ဒီကံမှတော့စိတ်ကတခါလဲမတော်ပါဘူးဆိုတော့မသိဘူးအဲ့လိုပဲကိုယ်စိတ်ကိုသူတော်ဘာကသိနေတယ်ဆရာသမားတွေကသိနေမယ်ဆိုရင်သိကောင်းတာပေါ့မလားဟန်ကြမယ်ခုနကကိုရဟတကောင်အကြီးကသိနေတော့သူဘာမှမကြောက်ဘူး ဘုရားကပြောလိုက်တဲ့စိတ်ဓာတ်ဥပါဒနာစိတ်ကိုသူရှုနေရတယ်စိတ်သွားရင်သွားရင်လည်းရှုနေရတယ်အဲဒီဝါထဲမှာသူညာနာဖြစ်သွားတယ်သမဏအကြတယ်သူကအဲ့ဒါသေတော်ပရိယပင်နဲ့ဘုရားတဲ့ကဒေဝမာကြီးတော်မှာသူကပြည့်စုံနေတာညာနေဆိုမင်းပြောပြခြင်းနဲ့သူကပြည့်စုံမှာတော့တော့အဲ့ဒါသေတော်ပရိယပင်နဲ့ခေါ်တယ်နာကောင်းတယ်အဲဝိမာဣတိ

။မြတ်စွာဘုရားဒီယူသွားနေတာ။အဲဝိနည်းမာလာကအမနာပြည့်သုံးဥဒနာကိုတခါလဲတဟုန်နဲ့ပြင်းနေတယ်၁၀တည်းပြင်းနေတယ်ဆိုတော့အဲနောက်ကသူအတင်းလိုက်တယ်။မြတ်စွာဘုရားကဒီစေတနာလောက်လည်းတော့သူကအကျေကြီးပါလင်းလာကြတာကိုနမိုင်သုံးမိုင်ပါလင်းလာကြတာစေတနာလောက်သူ့မှာပြည့်ရတာပါနေတာကတော့အင်္ဂလိပ်မာလာဘုရားကတော့တသမ်းပဲလာသွားပြီးတော့သူအဝေးကြီးရောက်တယ်

တပါးသောလောကတွေကဘယ်ရက်ကမဆိုပေါ်လေအတိုင်းနားထောင်လိုက်ရင်အကုန်လုံးကြားတယ်အဲ့ဒီပိညာဉ်လေးကိုအဲ့ဒါစစ်ပါအရာထည့်သွင်းကြဝိမစေဤဒီအဲ့ဒါဝိဇ္ဇာစစ်ပါဝိဇ္ဇာ၃ပါးနားလည်ပါပြီအဲ့ဒါမြတ်စွာဘုရားမှာဒီဝိဇ္ဇာစစ်ပါဝိဇ္ဇာ၃ပါးနဲ့လည်းပြည့်စုံပါတယ်လို့သာတာကိရိနာကပြကြတာပေါ့ နောက်သရဏ35ပါးပြောကြအောင်လေဒါတွေတော့ပြီးအောင်ပြောပါကြသီအိမ်ဘောဇာဇံလေးပြာတတာဝိရိယတတိပညာဤဩဘာမှတ်ပါသရဏသရဏ35ပါးကဲကဲထူသမ်းပါအောင်လားသီအိမ်ဘောဇာဇံလေးပြာတတာဝိရိယသီအိမ်ဘောဇာ သဒ္ဓဝိရိယ တော့တစ်လုံးနဲ့နားလဲမှာမဟုတ်ဘူးသီးတဲ့ပါတိမောခသီလာညာညာပါတိမောခသာဝရသီလာအာဘတင်သီလာတဲ့သီလာတွေပေါ့လေစံကြောက်နေရညာ29ပါးသိက္ခာပုဒ်တွေလို့ခေါ်တယ်လူမာတော့ကို၅ပါးသီလတွေပေါ့အဲ့ဒါတွေပါဠိမောက္ခသံဝရသီလခေါ်တယ်။နာသီဆိုတာပါဠိမောက္ခသီလအိမ်ဆိုတာအိမ်ဆိုတဲ့ပြီးအောင်ပေါ့ကအိန္ဒိယသံဝရအိန္ဒိယကိုဆောင်စည်းတာတဲ့။ ဣန္ဒြေဆိုမျက်စိနာနှာခေါင်းလျာကိုယ်စိတ်ဓာတ်၆ပါးကအဲ့ဒါဓာတ်၆ပါးဣန္ဒြေ၆ပါးရဲ့မျက်စိဣန္ဒြေနာဣန္ဒြေနှာခေါင်းလျာကိုယ်စိတ်ဣန္ဒြေ၆ပါးခေါ်တယ်ဓာတ်၆ပါးပါပဲအဲ့ဒီဓာတ်၆ပါးကလောဘဒေါသမောဟကိလေသာအကျဉ်းစားတွေမရှိအောင်လို့ထိမ့်သိမ်းစောင့်ရှောက်ပြီးတော့နေတာကိုအိန္ဒြေသံဝရညာကနေပြီးလောဘဒေါသမရှိအောင်ရှိရင်လည်းနောက်ထပ်မရှိအောင်ဒါ သိသိရမှာကြားရတာနေမသိအောင်နားရတာစားရတာလည်းမသိအောင်လို့ကအများအားဆောင်ပြီးပြီးတော့နေတာအိန္ဒိယသံဝါဒခေါ်တယ်။ဒါကောင်းပြည့်စုံတာကတော့မြင်နေကြတဲ့ရှုမှတ်နေမှပြည့်စုံတာပါပဲ။ဒါလည်းမှတ်နေမှပြည့်စုံတယ်အိန္ဒိယသံဝါဒကဒါသီအေဘောတဲ့ဘောကတော့ဘောဇနီမတ္တညုတာတဲ့ဘောဇနီဘောဇင်၌သာဘဝ၌ပေါ်နေမတ္တညုတာအတိုင်းရှိသိရမယ် သာဝေမှာအတိုင်းစီဆင်ခြင်ပြီးတဲ့ကာလအတိုင်းခွာနေပေါ့တော်ဝင်သိအောင်သာရမယ်အဲသာတဲ့ခါမှာအစာအရာနဲ့စပြီးလောဘတွေကမပြအောင်ဆင်ခြင်ပြီးတော့သာပေါ့ဆင်ခြင်ပြီးတိုင်းသွားပြီးတော့သာရအစာအရာဘာလို့သာရတယ်လဲသာပါအောင်လို့သာရတာမဟုတ်ဘာရည်တူပေါ်အောင်လို့သာရတာမဟုတ်တင်နေအောင်လို့သာရတာမဟုတ်ပြုံးနေအောင်သာရတာမဟုတ်ဘာတော့သာရတယ်ဆိုလို့ရှိရင် ဒီကိုယ်ကာကြီးကဒီမြဲဒီရနေအောင်မသေးအောင်စားရတယ်။သာလမုတ်တင်ကြီးကအောင်စားရတယ်။သာလောင်ပြီးဖြစ်မဲ့ပြင်းရည်မဖြစ်အောင်စားရတယ်။ရောဂါဝေဒနာတွေမဖြစ်အောင်စားရတယ်။ကျန်းမာရေးပြည့်စုံအောင်စားရတယ်။မလွဲရလို့ဒီစားတွေစားနေရတာပဲလို့သင်ရင်ပြီးတော့အတိုင်းရှိနေစားမယ်တဲ့ဒါစားမှုနဲ့တိုင်းရှိကြည့်ဖို့သင်ရင်ပြီးတော့စားဖို့ဒီအိမ်ဘောဇာဇာဇာကရိယာအောင်မှပြောတာ။

အဲ့ဒါကိုသာကရိယာနိုးကြခြင်းခေါ်တယ်အဲလုံးလုံးမအိဘဲနေရုံမျှလေးမဟုတ်ဘူးမအိဘဲနေရုံမျှလေးနဲ့ဆောက်ပြီးတော့ကာမဝိတ္တဇာဝရဝိတ္တတွေကာမဂုဏ်တွေဆောက်ကြနေဇာဝရနဲ့စိတ်ပြည့်စုံဆိုးပြီးတော့နေဝိညာဉ်တန်ရှင်းစေလိုတဲ့စိတ်တွေဆောက်ကြနေမတော်တာတွေဆောက်ကြနေရင်တော့ဒါတော့အိဒါလည်းတော့နေရာကြမှာမဟုတ်ဘူးကအခုကဘာဝနာနဲ့နိုးကြနေရမယ်ဒီဝရဏတရားတွေမရှိအောင် သမထဘာဝနာတစ်ခုခုနဲ့ပေါ့လေ။ဒါဝိပဿနာတော့မဟုတ်ဘူးတရားသမထပဲ။သမထဘာဝနာတစ်ခုခုနဲ့ပွားများနေတော့သာကရိယာပဲ။ပြီးတော့ဟိဩဟာဒီမြောက်သေးဥဒါယ။သီအိမ်ဘောဇာဇံလေးတွေဟာဇာလေးရောဆိုတာကလည်းပဲသင်ကြားပါပြီပထမဇာဒုတိယတတိယသုတ္တဇာပါပေါ့အဲပထမဒုတိယတတိယသုတ္တဇာလေးခုဒါပဲသင်ကြားနေပါတယ်ဇာလေးတွေ သဒ္ဒရာသဒ္ဒရာတရားကိုလားသဒ္ဒရာဆိုတာကတော့သံဃာယဉ်ကျိုးယုံကြည်တာတရားတဲ့သံဃာယုံကြည်တာစိတ်ကြည်လင်တာသဒ္ဒရာတရားသူလည်းဆိုဘုရားပြည့်စုံတဲ့သဒ္ဒရာတရားကတော့ကိုဒါစိတ်ကြည်လင်တဲ့သဒ္ဒရာတရားပေါ်တယ်ဒါဒီညာတွေကတော့ယုံကြည်တာတော့သူပြောကြမလို့စိတ်ကြည်လင်တဲ့သဒ္ဒရာဝိရိယတဲ့မဆုံးမနေအထုတ်တဲ့ဝိရိယ သဗ္ဗနခုရှိရောဆိုတော့သီအိမ်ဘောဇာ၄ခုသံ၄ရာက၄ခု၈ခုသဒ္ဒါရဝိရိယရဲ့ပေါင်းထည့်တော့ကို၁၀ခုရှိသွားပြီဒီပုဂ္ဂိုလ်၁၀ခုရှိတယ်ဒါသရဏ၁၀ပါသီအိမ်ဘောဇာသံ၄ရာသဒ္ဒါဝိရိယသေသောတတိပညာသတိပညာသီဩဘာသီဩဘာမပ္ပါကရဏမပ္ပါကရဏ တိပညာသိဩဃမပ္ပါစောနာသတိပညာသိဩဃမပ္ပါစောနာ ဆိုတော့လေအသိလိမ်မှာပညာသင်ကြားနေပါဟိကအောင်မှာဟိရီတဲ့မသိမသိတော့တဲ့ဥစ္စာကိုသူအတူတူလေးတွေတလုံးတလုံးလေးတွေနောက်ကပေါ်လာတယ်ပြီးတော့တဲ့ဥစ္စာတစ်ခါပြောမနေဘူးဟိကဟိရီပဲဟိရီဆိုတာမကောင်းမှုမှကျက်တာမကောင်းမှုပြုရမှာမကောင်းမှုဖြစ်မှာကိုကျက်တယ်တဲ့မဖြစ်စီခြင်းဘူးတဲ့ဩဃာဥတ္တပါတဲ့ကြောက်လန့်နေတယ်မကောင်းမှုဖြစ်မှာကြောက်လန့်နေမိများ

ဟောဘာဘာကဘာဥစ္စာဘာဥစ္စာကအကြမ်းမြင်များခြင်းအခုလိုတရားနာတာဘုဒ္ဓစာပဲဇလုံးမှမင်းဇလုံးမှမင်းမှမစ္စရာဟာဘုဒ္ဓတာရတော့တာပဲနားမလည်ဘူးဆိုပေမဲ့လို့ဒီထဲမှာနားမလည်တာတွေတော့အများကြီးပါမှာပေါ့မမှန်မိတာတွေလည်းအများကြီးပါမှာဒါပေမဲ့လို့တလုံးတည်းတည်းကမှမိတာတွေရှိတယ်အဲဒီမှမိတာလေးတွေတော့ကျတော့သုံးကြလာတာအဲတရားနာတဲ့ပုဂ္ဂိုလ်တွေဒါတွေစုပေါင်းပြီးတော့တရားထုတ်

ဘဝတန်တရားမှာအလိုရှိရာဘဝတွေကောင်းစားပြီးတော့သွားနိုင်တယ်ဒီဒီလေးတစ်ခုတည်းပြည့်စုံလာတယ်အဲဒါမှဆရဏရယ်ခြေကံရယ်ယောက်ျောင်းတရားတွေလေကိုလိုရှိရာပြည့်စုံကြောင်းတရားတွေသူတို့တို့တဲ့အိန္ဒိယတံဝရဆိုရင်လည်းပြောကြမရှိဘူးသာပြီးတော့ပြည့်စုံတာပေါ့ဘောဇနေမတင်ယူတာဘောဇနေအတိုင်းရှိရှိပြီးတော့စားတယ်ဆိုရင်ဒါတရားထုတ်ရမှာသိဆုံးကြတယ်ဒါတရားထုတ်တဲ့ခါကလာသုံးချဖို့ပါပဲ ဇာကရိယာနိုးကြနေတယ်ဆိုတာလေဇာတုရနိုးကြဘူးဇာတုရမှာနိုးကြပြအားထုတ်နေဘူးပြီးတော့ဇာလေးခုဆိုတာကလည်းပဲသူ့ကိုအခြေခံတရားတွေကိုဇာလေးခုနဲ့ပြည့်စုံလို့ရှိရင်အလိုကြည့်ရတရားတွေနှလုံးသွင်းနေတယ်ရှုနိုင်တယ်စိတ္တဝိသုဒ္ဓိကောင်းအောင်ပြည့်စုံတယ်မညာပူညာလိုလိုကူရောက်ခြင်းအကြောင်းပဲနောက်ပြီးတော့တရားတရားတွေအဲဒီကသူတော်ကောင်းတရားခုနှစ်ပါးကိုတရားရဲ့ဝိရိယတတိသမารိဣရိဥဒ္ဒဘဘာဝသစ္စာဆိုတော်တရားခုနှစ်ပါး အဲသဘောယုံကြည်မှုဆိုတာကြည့်ရတယ်ယုံကြည်မှုအရာတရားဘာသာနဲ့စပြီးယုံကြည်မှုကုသကအကုသကယုံကြည်မှုမျက်မှောက်လောကတမန်လောကယုံကြည်မှုဒီသရာတရားရှိမှကုသကောင်းမှုတွေပွားတာဒီသရာတရားမရှိရင်ကုသကောင်းမှုတွေမပြည့်ဘူးအခုဒီဝါရတွေအနောက်နိုင်ငံကနေပေါ်လာတဲ့ရုပ်ဝါရတွေပါတယ်ဆိုတာသူတို့ကတရားမရှိတရားမရှိဘာသာမရှိကုသိုလ်မရှိအကုသိုလ်မရှိ ဇမလွန်ဘဝမရှိဟာဒီလိုယူထားတာကိုလူသားသူကုသိုလ်တွေဘာမှဖြစ်တော့ကုသိုလ်တွေဘာမှလည်းမလုပ်အကုသိုလ်တွေကျောင်းမှာလည်းသူတို့မရှိဘူးလို့စနာတွေလို့တော့အကုသိုလ်တွေသိပွားတာပေါ့နှစ်ချက်ဆက်ပေါင်းနဲ့အဲဒါဒီနေ့ကမဂ္ဂလိကောသာလာကြီးရငါမြုံများကြီးလို့ပဲလူမြုံကြီးဆိုတော့အဲ့ဒါလိုပဲလူမြုံလို့ပဲသူကပေါ်လာတယ်ဝါဒတွေနှစ်ချက်ဆက်ပေါင်းနဲ့သူက အဲဒီသရာတရားအရေးကြီးပါတယ်။နောက်ဝိရိယလည်းသရာရှိရင်ဝိရိယလိုသေးတယ်ဝိရိယလည်းအားထုတ်ရမှာ။တတိအမှားရမှုတတိတယ်ကိုတရားထုတ်တယ်အားထုတ်တယ်အမှားရတယ်တတိရတယ်။ပညာပြီးသွားတာတွေ။ဣရိဝတ္တပါဆိုတာကမကောင်းမှုအကုသိုလ်မျိုးပြုဝင်တာတွေကျက်နေတာကြောက်နေတာတွေသဘောတွေ။အားလည်းလိုတာပဲ။ဘာဝတ္တအကြမ်းမြင်ကလည်းပဲရှိတာလည်းပဲရှိရတယ်။အများကြီးမဟုတ်ဝင်မယ်လို့လည်းပဲနည်းနည်းတော့ရှိရသေးတာကိုကုသိုလ်ကအကုသိုလ်ကနဲ့စပ်ပြီးတော့ တရားထုတ်တာနဲ့စပ်ပြီးတော့မေဖို့နိဗ္ဗာန်ကိုရတယ်အဲတရားထုတ်မေဖို့နိဗ္ဗာန်ရမေဖို့နိဗ္ဗာန်ရဆင်းခါသင်္ကန်းငြိမ်းသွားတယ်ဒီလိုဟာလေးတော့ပြီးထားအောင်ပါဘူးအနိစ္စဒုက္ခအနတ္တတရားတွေပဲဆိုပြီးထားအောင်မယ်ယုံနာတရားတွေနဲ့ရှိတယ်ဆိုပြီးထားရအောင်မယ်အဲဒါတော့စီစဉ်နေကြဘုဒ္ဓစ္စများတော့ကြားနေရှိခြင်းတဲ့ဒါလေးတွေလိုပါတယ်တဲ့မြတ်စွာဘုရားမှာတော့ကျွမ်းကအကုန်လုံးပြည့်စုံပြီးတော့နေပါတယ်တဲ့အဲဒါကြောင့်

တော်ပါလားသိပင်သူဘုတော်ပေါ်လေတော်အကြီးဆုံးပဲသိပင်ကောင်းနေရှိတာမဟုတ်ပါဘူးကြားပင်တော့ဘာလို့ဒီလိုတော်လောင်းသိပင်လေးတွေပေါ်လေတော်ပြန်လူမကြီးတော်ပြန်အဲ့ဒီမှာဘုရားကောင်းငင်ကနေပြီးပြောတာဒါတော့ကာလီဆိုတဲ့ကုရရမျိုးကုရရမျိုးလူတွေကုရရကုရရခေါ်ခဲ့ပါရကောင်းနှလုံးနဲ့ကုရရမျိုးလူကာလီဆိုတဲ့မျိုးသမီးတစ်သေးသမီးပါပဲသူက သူကလည်းပဲကိုလေးလက်ဝင်နဲ့နေစီလာစီချိန်စီကိုလေးလက်ဝင်နဲ့သူကအဲဒီမှာဒီညင်းခံနေလို့ဆိုတကားလေးဖွင့်ဒီညင်းခံပြီးတော့နေတော့နတ်တွေစကားပြောတာကြားရကြားတော့သူကလုံးနားလည်တာပေါ့ဟုတ်သားတယ်ဒါဆိုကြားတာလည်းပဲတခြားကြောင့်မဟုတ်သူပါမီရှိတဲ့ပုဂ္ဂိုလ်မှကြားတာတခြားပုဂ္ဂိုလ်တွေကမကြားပါဘူးသူကကြားတာပဲ သူကအနုဘဝသဆင်ပြပြီးတော့တရားတရားတရားတရားမှာယုံကြည်တဲ့တရားတရားဖြစ်တဲ့ပုဂ္ဂိုလ်ထဲမှာသူကဒီရဲရအောင်ဒီရဲကမြတ်ဆုံးပဲသဆင်ကြားများနဲ့ယုံကြည်တဲ့တရားတရားသရတနာဖြစ်တာလည်းတော့ပြင်အကောင်းဆုံးပဲလို့ဆိုတော့အခုတရားတရားတန်ခါကိုယ်ဝယ်နေတဲ့ဘုရားဘာသာတွေလည်းသင်ကြားတွေပါပဲအတူတူပဲသင်ကြားပြီးတော့ကိုယုံကြည်ကိုယ်ဝယ်နေကြတာပဲ။ ဒါပေမဲ့ဒါကတော့ဆရာသမားရဲ့တရားနာသင်ကြားပေးတာကိုမိဘတွေသိချာသင်ကြားပေးတာဟိုမှသိချာသင်ရတာမဟုတ်ဘူးနတ်တွေစကားပြောတာကြားနေတဲ့သူစကားတရားဖြစ်တာလူညီမှုဖြစ်လာတာတော့နတ်တွေစကားပြောနေတာကြားတာနဲ့ဩဘုရားဆိုတာဒီလိုကုန်တဲ့ပြည်စုံပါပဲလို့ဆိုတာဘုရားပေါ်မှာကြီးညိုတာဒီကပထမမေးကြတဲ့ဂုဏ်တွေလည်းကြီးညိုစရာတွေပဲ ငါတို့ပြစိတ်ထားကောင်းသောဒုက္ခသိယသနာညီညာအယံကောသုကြမျိုးသုံးပြသောလူကြီးတိုင်းမဆိုင်ပြုနိုင်ပါဒါတွေလည်းညီညွတ်ကြတဲ့သိကြစဉ်းစားခြင်းသာမပုဂ္ဂိုလ်တွေမလုပ်နိုင်တဲ့ဥစ္စာတွေနောက်ကာယကမှုစင်ကြယ်ဘုံဝစီကမှုစင်ကြယ်ဘုံပြီးတော့မနောကမှုစင်ကြယ်ဘုံဒါတွေလည်းညီညွတ်ကြတယ်ပဲဘုံနောက်ဆုံးဟောဝိဇ္ဇာသရဏကြတော့သူကနာကောင်းဆုံးပဲဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလောကအမြတ်ဆုံးပဲတဲ့ကောလောကမှာဝိဇ္ဇာသရဏနဲ့ပြည့်စုံလို့ရှင်အမြတ်ဆုံးပဲ ဟတ္တိယောပိထောစနိတတမေယေကိုတပိပါရိနောဝိဇာဇရဏပပနောသောပိထောဒေဝမာနုပိရေရှင်ပုဂ္ဂိုလ်သည်ကိုတပိပါရိနောအနွယ်ကိုအစဉ်လျှောက်၍စဉ်းစားလေရှိကုန်၏အိန္ဒိယနိုင်ငံမှာအနွယ်ကိုလိုက်ပြီးတော့သူ့အနွယ်ကမြတ်တဲ့ ငါနယ်ကမြတ်တယ်လူမျိုးကမြတ်တယ်ငါမျိုးကမြတ်တယ်စသည်ဖြင့်ဒီလိုယူကြတာကိုသူကသာသဘာမျိုးကိုယ်နေညာမျိုးအာရိစ္စမျိုးဗာမျိုးညာမျိုးနဲ့ပေါ့လေအိန္ဒိယမှာမျိုးတွေရှိတယ်ဒီရုပ်တွေလည်းတရုပ်မှာလည်းသူအမျိုးတွေရှိတာပဲဒီလိုလည်းဒီရုပ်တွေကဗာမျိုးညာမျိုးသူလည်းရှိတယ်သူကအင်းဗမာကတော့ဒီလိုမျိုးမရှိဘူးဗမာလည်းဖြင့်ဘာမှမျိုးရလည်းမရှိပါဘူးသူက ဒီစည်းဥစ္စာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကမြတ်တာပဲ။မာမာတော့ဖြင့်ဒီစည်းဥစ္စာပြည့်စုံလို့ကြွယ်ဝတဲ့ပုဂ္ဂိုလ်ညတ်တဲ့ဇာတုဌာနတရားနဲ့ထထကြနေတဲ့ပုဂ္ဂိုလ်မြတ်တာပဲ။မာမာတော့ဖြင့်ဒါပဲ။အဲအမျိုးနယ်လိုက်ပြီးတော့အမျိုးကောင်းရင်မြတ်တယ်အမျိုးမကောင်းရင်ညံ့တယ်တော့ယူဆတဲ့ပုဂ္ဂိုလ်တွေရှိတယ်တဲ့အိန္ဒိယမှာဆိုရင်တချို့မျိုးတွေကညံ့ဆိုလို့ဆိုတာညံ့တာမှာဘယ်တော့ပြောညံ့တော့ဆိုရင်ဒီဇာတိအမျိုးတွေကညံ့နေတာကတော့ ဇာဇာမြင့်တဲ့ပုံကိုယ်တွေနဲ့မထိရဘူးတဲ့လို့သာမထိကောင်းဘူးတဲ့ဒီလိုကလည်းသူတို့အကြီးကျယ်ပြညာထားတာပဲအဲဒီဇာနေတဲ့ပုံကိုယ်သန္တာလာမျိုးတွေလာလို့ချင်းဒုက္ခလေးခောက်လာမယ်တဲ့မျိုးတွေလာလို့ချင်းတော့တော့တော့တော့တော့နဲ့မျိုးပုံတော်လူကောင်းသူကောင်းတွေတိုက်သွားမယ်လို့လို့သာလူကောင်းသူကောင်းတွေအမျိုးမျိုးမြတ်တွေထားတဲ့ပြက်သွားမယ်လို့လို့ဒီကသန္တာလာလာပြီးဆိုပြီးတော့တော့တော့နဲ့ခောက်လာတယ်ဆိုတော့ ပေါက်လာတော့တော့တော့ကြားလို့ရှိရင်အာဆန္ဒလာပြီဆိုပြီးကြောင်ရတာကိုကြောင်ရကြောင်ရတချို့ကမြင်တော့မမြင်ရဘူးမမြင်ရအောင်လို့သူကဝသင်းပြရတယ်ဆိုတော့ကွယ်ရတယ်မြင်ပြီးလို့ရှိရင်ပြင်းအမင်္ဂလာမကောင်းတာမြင်ရမလားဆိုပြီးတော့ဒီကဒိဋ္ဌမင်္ဂလိကဆိုတဲ့မျိုးသမီးတွေပါတွေဟာဒါတွေပဲမမြင်ကောင်းတဲ့ဥစ္စာသွားမြင်လို့အတိတ်မကောင်းတဲ့အတိတ်တွေမြင်ပါပြီဆိုပြီးတော့သိဆိုးပြီးတော့ဟိုမှာရိုက်ကြနေကြတော့ဓမ္မဒုက္ခဖြစ်လို့ အဲဒီတော့သူနှိမ့်ချတာဒါလူကအမျိုးမြတ်အာလူကအမျိုးနှိမ့်တယ်လို့သူကဆိုတာဒီတိရစ္ဆာန်တွေကြတော့သူတို့ဒါကြတော့ကိစ္စပြကြအောင်ခွေးတွေပါတွေတော့လည်းသူတိုင်လို့ကြည့်လို့ကြည့်လို့ရကိစ္စပြကြအောင်ကြတော့ခွေးနဲ့ကြည့်လို့ကိစ္စပြအဲ့ဒီလူဟာအမျိုးနှိမ့်တဲ့လူတွေနဲ့ကြည့်ရင်မျိုးမြတ်တဲ့လူတွေပြက်သွားတယ်လို့သူကဆိုတာကိုဟွန်းတော်တော်ပြက်တဲ့လူတွေပါအယူဝါဆက်ယူဝါယူထားပါတယ် တနည်းဝေလူဝန်ဆရာတော်ကြီးပြောဝေလူဝန်ဆရာတော်ကြီးဟိုစီရုံကဟိုကြာပါပြီသူကအင်္ဂလိပ်တဲ့ကကြာပါပြီဟိုဒီဟိုအိန္ဒိယတရားဥပဒေအိန္ဒိယရောက်လာတာသူသက္ကာရမတွေနဲ့စပ်ပြီးတော့ဒီကသလားတစ်ဖြစ်တွေနဲ့စပ်ပြီးတော့မှသလားတစ်ဖြစ်တူတွေရောက်သွားတော့သူဟိုမှာတဲဖို့လုပ်တော့ပြောတယ်မနေ့ပြောတော့အာကျုပ် တိုက်ပေါ်မှာခင်ဗျာဒီတိုက်ကြီးတွေကအားတော့အားတာပဲခင်ဗျာတဲ့လို့မဖြစ်ဘူးလို့ပြောဘာလို့လဲတော့ခင်ဗျာတဲ့ကျုပ်တက်ကြီးပြတ်သွားမှနောက်ကျုပ်တို့နေလို့မရတော့ဘူးလို့သူတို့သူတို့အမျိုးသူတို့အမျိုးပြတဲ့ပုဂ္ဂိုလ်တွေတခြားပုဂ္ဂိုလ်တွေနေသွားရင်သူကဒီလိုမရတော့ဘူးဒါတော့ကာရမကတွေဘုရားပဲအိမ်နာတော်မှခင်ဗျာတက်သွားလို့ရှိရင်ကျုပ်တို့နောက်ဆုံးလို့မရတော့ဘူးလို့ပြောတယ်သူကဒီတယောက်ကိုသူကသူအမျိုးတွေကအမြတ် အမြတ်ရုပ်တွေအမြတ်ရွေးချယ်တာလေအမေကမွေးလာတော့သူကသူတခါတည်းအမြင့်တဲ့ပုဂ္ဂိုလ်ကညနေတာဘာလို့လို့ပဲသူစားညနေတာအမြင့်တဲ့ပုဂ္ဂိုလ်ကဘာလို့လို့သူစားရုပ်နေတာပဲမပြုပြင်လို့မရတော့ဘူးလို့သူကလည်းဘယ်လိုလုပ်ကြတာကိုအဲဒါကြောင့်ညစာကျလည်းတက်ကဗာမတိပြမကြီးကစဉ်းစားလိုက်တယ်

သာရရောက်တော့ပြောရလည်းပဲဒီတိုင်းပဲသူဟောထားပါတယ်အဲမျိုးနယ်စဉ်းစားပြီးတော့နေတဲ့လောကထဲမှာတော့လောကအနေအချင်းကျင်တော့ခတ္တိယမျိုးမှာမြတ်တာပဲတခုဖြစ်တော့ပါပေါ့အခုပြတော့ပြောလို့မရအဲဒီလောကလုံးနဲ့စဉ်းစားရှိနေခြင်းတော့ဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြတ်တယ်တဲ့ဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏ15ပါးပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တာပဲအမြတ်ဆုံးပဲလို့ဆိုတာဒါတော့

အခုနေအောက်တန်းကျနေတယ်မတော်ကြအထက်တန်းရောက်သွားမှာဘာလို့ပြောတာအဲတော့အခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာဆိုရင်တော့ဝိဇ္ဇာတွေဟုတ်လားသူလည်းကြည့်တော့ဝိဇ္ဇာတွေပြည့်စုံနေတာသရဏကသောသောကလည်းပြည့်စုံနေပါလေသရဏကတော့ဗราတရားတွေရှိနေတာပဲဗราတရားရှိလို့တရားလာအထုတ်ကုတရားနာတယ်ဆိုဗราတရားရှိနေလို့နောက်သီလတွေလည်းပြည့်စုံနေတာပဲ နောက်တရားထုတ်တော့သတိဝိရိယတွေဒါတွေကဝိရိယတွေသတိတွေဒါတွေလည်းပြည့်စုံပညာလည်းပြည့်စုံနေတာဟိရိဝတ္တဘာတရားလည်းရှိလို့ပဲကုသိုလ်တရားတွေအားထုတ်နေတာဘာဥဒ္ဒစာအကြမြင်နေလဲသူကဒေါတာပြည့်စုံနေကြတာပဲအဲတော့သရဏတရားတွေလည်းပဲပြည့်စုံနေတယ်ညပြည့်စုံနေအကုန်လုံးမဟုတ်တော့လည်းပဲကိုယ်ပဲပြည့်စုံနေတယ်ကိုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဝိဇ္ဇာကဝိပဿနာဉာဏ်ပြည့်စုံနေတယ်

ဟောကာလီဆိုတဲ့မျိုးသမီးကဒါတွေကြားတော့ကြည်တဲ့ကြည်ညိုစရာကောင်းတယ်သူလည်းပဲဒီတရားတွေအထိုက်သေးလျောက်ဒီမှာပြည့်စုံသွားတာပေါ့ဘုရားကြည်ညိုပြီးတော့ပိဋိပါဒရီတွေပြည့်အဲ့ဒါဝိပဿနာကျူတော့ဝိဇ္ဇာဉာဏ်တွေပြည့်ပြီးစနေတဲ့သဘောတရားပြည့်စုံတော့အမှန်တရားဝမ်းနဲ့ဝမ်းသာစရာကောင်းတဲ့တရားတွေတဲ့ဝိဇ္ဇာသရဏနဲ့ပြည့်စုံတယ်ဆိုတာအဲဒီတော့ဝိဇ္ဇာသရဏနဲ့ပြည့်စုံရင်ဘာပဲဖြစ်နေလို့ဆိုတာမြင်ရနေတာပဲ မြတ်စွာဘုရားလည်းတုန်းကပုပ္ပဗုဒ္ဓဆိုတဲ့လူတယောက်ရှိတယ်ပုပ္ပဗုဒ္ဓသူကဆင်းရဲကြပါလေမူနာယောဂါတွေသွားကပြီးတော့နေလို့ငယ်တွေကသူတကူတဲ့ဖြစ်နေတာမိဘတွေကလည်းစွန့်ပြေးထားလို့သူတကူတဲ့တောင်းရပြီးတော့စားနေရအနာတွေကလည်းပဲတကူလုံးမှာပေါက်ကွဲပြီးတော့နေလို့နားကျင်နေလို့ နေရောညပါတခါညညူဩအင်းနေရညခါကာလမှာလည်းပဲသူ့မှာနေရနေရာကကြည့်တာမဟုတ်ဘူးတော်တဲ့နဲ့အိမ်မေးလမ်းပေးတော်တဲ့နေရာမှာသူနေပြီးတော့အိရအဲဒီကနာရောကျင်တော့ကိုအဲအော်ရအင်းရငိုရကျွေးရနဲ့သူညာညာရှိနေလို့သူနေတဲ့နေရာအလီးပါပါဝင်းနေမှာဆိုလူတွေဟာကောင်းမရဘူးလေ အိမ်နေတဲ့လူတွေကိုနိုးစေတတ်တယ်ကပုပ္ပဗုဒ္ဓလို့ခေါ်တယ်ပဗုဒ္ဓနိုးတာနိုးစေတတ်တယ်တဲ့လူတွေအတန်ပြန်နိုးစေတတ်တယ်လူတယောက်ပဲဆိုပြီးသူ့နာမည်ပေးတာပုပ္ပဗုဒ္ဓဒီနေ့သောအခါကာလကြတော့ညသောတရားတရားဟောနေစဉ်ပြိဿတွေစုစုဝေးရှိတော့သူကဝင်သွားဟောသူစုစုဝေးရှိရင်တော့ဒါတွေအစားရတော့ရရမှာပဲဆိုပြီးဝင်သွားတော့ဟိုမှာသူထင်တယ်လို့မဟုတ်ဘူးတရားနာနေရညီကြီး

သရဏကတော့ဆရာဝဲတဲ့တရားတွေနားနေရင်သူသရာတရားဖြစ်လာတယ်ဒါသရဏတွေပေါ့လေနောက်သီလတွေလည်းပဲသူလုံုံသွားတာဘောကဒါတွေမပြုကောင်းတာတွေငါမပြုဘူးဆိုသေးတယ်ဖြစ်လာသီလလည်းလုံုံသွားနောက်ဟိရိဝတ္တဘာတရားလည်းသူ့မှာသာလာတရားတရားတွေနားနေရဘာဝသစ္စာအကြမ်းနေနေလည်းသူတိုးနေတာပဲအဲတော့ဝိရိယတို့တတိတို့ပညာတို့ကလည်းဒီတရားနာနေတဲ့အတွင်းမှာသူကပြစ်ပေါ်ပြီးတော့သွားတာပါ ကရဏတရားတွေလည်းဆက်ပြရလို့သူမှပြည့်စုံသွားတယ်အဲဒီလိုပြည့်စုံသွားသောတာပန်ပြည့်စုံတာပဲလေအဲဒီပြည့်သွားပြီးတော့တရားတော်ပြီးတဲ့ခါကျတော့ညရည်ပြန်ညသူလည်းရောပြန်သွားတော်လေးလမ်းတစ်ဝက်လောက်ရောက်မှသူကမြတ်စွာဘုရားကြီးကိုပြန်လာတယ်သူတရားရတဲ့အကြောင်းကြောက်မလို့သူရတဲ့တရားလေးသဘောကျလုံးဘုရားကြောက်မလို့သူပြန်အကြမ်းင်းကလာပြီးတော့စုံစမ်းခေါင်းငင်ကလာပြီးစုံစမ်းတယ် အေးသုံးပါဘုရားပါပါလိမ့်ကြည့်တော့ဩနတ်ကြီးပါလားနတ်ပဲအေးသုံးပါဘုရားပါပါလဲဆရာကြီးမင်းအနာဆင်းရတယ်လို့ပဲတဲ့မင်းကအမေကြီးဖမ်းကြီးကိုယ်ကိုရမ်းအာကိုရမ်းပြည်စည်းမရှိချွေးချွေးမရှိညို့မရှိအိမ်ရှိရာမရှိဒီတော့မင်းက စားကြတော့ကြာလည်းမရှိဘူးတဲ့နေတဲ့ခါတောင်းရမိစားတယ်သိတဲ့ခါဟုတ်တယ်မင်းမလားဆင်းရဲတယ်လို့မွဲတယ်လို့တယောက်ပဲတဲ့သူမွဲပဲတယ်မင်းလားပြီးတော့ကမင်းရောဂါဝေဒနာလက်ဆော့ပါပြီးနေတော့မင်းဟာလူချင်းမတူတူချင်းမမျှမင်းဒုက္ခရောက်နေတဲ့လူတယောက်ပဲတဲ့မင်းဒါတော့ကိုငါပြောတဲ့စကားလေးမင်းနားထောင်နားထောင်လို့ရှိရင်မင်းကအကုန်လုံးကယ်မမယ်ရောဂါဝေဒနာတစ်ကြောင်ပဲ

ဟောရဆရာလေးကျုံတဲ့စကားပြောခြင်းကမထိုက်တာမဟုတ်ဆိုပြီးတော့တခါတည်းသူကပြောဟောတာလာဆုံးသားတာကိုသူပဲနဲ့ဆက်နဲ့ပြောမလို့ဟောတရားဟုတ်ကြနေတဲ့ပုဂ္ဂိုလ်ကတော့ပြင်းလို့ဖြစ်လို့မရတော့ဘူးတရားတရားသာယုံကြည်မှုကတော့ဘယ်တော့မှမပြောအဲ့ဒါနဲ့ဘုရားကြီးသူရောက်သွားကြောက်တယ်သူရတဲ့တရားလေးတွေကြောက်ကြောက်ပြီးတော့မှသူပြန်သွားနောက်အဲ့ဒီမှာသူဘဝသက်သက်ကလိုက်ပါလာတဲ့အမျိုးကြီးတဲ့မလူမကနေပြီးတော့

လူလောကမှာတော့သူ့လောက်အောက်တန်းကြတော့မရှိတော့ပဲကြပါလိမ့်မယ်အမှန်အောက်တန်းကြတဲ့ပုဂ္ဂိုလ်တွေကလက်တည်ရောက်တာတော့သူကတကူကြီးတဲ့တိုင်းဖြစ်ဝိဇိသနာပါကြီးဖြစ်နေတော့နာတီကသိမ့်မကျင်လာကြဘူးတဲ့သိနေတာတွေကသူ့လောက်တကူကြီးတဲ့တွေကပြေးတာကိုသာသနာ့ဘာသာပြုလာတဲ့ကုသိုလ်တွေနဲ့ဟိုမှာနာဖြစ်နေတဲ့ပုဂ္ဂိုလ်တွေကသူ့လောက်တကူမကြီးတော့အဲဒီနာတီကမကျင်လာကြဘူးပြောကြတယ်ပြောမှာပါဘုန်းကြီး

ဇာမင်းကသူတို့ကိုသံနေတရားဟောတယ်မပြောကြနဲ့တဲ့အမင်းသူကုသနဲ့သူကျိုးပေးနေတာတဲ့ဥစ္စာသူကုသနဲ့သူကျိုးပေးနေတာတဲ့မင်းတို့ပြောလို့တော့ဖြစ်ဘူးတဲ့သူကသူကံကသူကျိုးပေးနေတာတဲ့သူရှိဘောကပရမမကောင်းမှုအကုသိုလ်ကအကျိုးပေးလို့သူအောက်တန်းတော့ကြတဲ့ဘဝတွေဖြစ်နေတာလို့ဒီပစ္စည်းတော်ကသူပြမလာလို့ကိုဆိုအဲဒီမှာကိုယ်ဝေရမယ်တဲ့ခါတဲ့ငုဏယောဂတွေဆွဲတာဒုက္ခတွေရောက်တာပစ္စည်းတော်ကပြမလာလို့

သက္ကဇိတာတော်တော်မှာသရာသီလစိုက်တဲ့တရားတွေသူပွားများလာခဲ့တာတဲ့အဲ့ဒီတရားတွေပွားများလာလို့သူကအနာပြည်တကူကြီးတဲ့နာဖြစ်တာသူကလည်းသူဖြစ်တာတဲ့မင်းတို့ကသူ့ကိုကြုတ်ချရမယ်လည်းသူကြမှာမဟုတ်ဘူးတဲ့ကွာမင်းတို့လည်းပဲမြင်အောင်လို့သူများလည်းမမြင်နိုင်ကိုယ်ကိုယ်လည်းမမြင်နိုင်ဘူးသူ့ပုဒ်နဲ့သူသူကြောင်းနဲ့သူကျိုးပေးနေတာဆိုပြီးရမင်းကဟောရတယ်အဲ့ဒါပေါ့

ဘယ်လိုရှင်နေမှာရှိနေစေကမူတဲ့ဒုတိယဘဝကြလို့ရှိရင်မြင်မြတ်တဲ့လူပြင်းလည်းပဲထထသာနာပြင်းလည်းပဲထထသာတကူကြီးသနာကြီးဖြစ်ပြီးတော့သွားနိုင်တယ်နိဗ္ဗာန်လည်းရောက်ပြီးတော့သွားနိုင်တယ်အဲဒီသုဘဗုဒ္ဓကိုထောက်စားခြင်းအမှန်ကိုသင်ကြားပါတယ်အဲဒီတော့ ဝိဇ္ဇာကရဏနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အများဆုံးနဲ့ပြီးတော့ခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယ့်အကိုဝန်တာကြဘောတရားထုတ်နေဟုတ်လားဝိဇ္ဇာနဲ့လည်းပြည့်စုံတယ်သူကရဏတွေလည်းပြည့်စုံနေပြီဟွန်းအဲ့ဒါမြင်ရတဲ့တရားတွေပေါ်မြင်နေရတာပဲလို့အောင်ပြီးပေါ်မြင်ဝါမှလည်းသိရမယ်အဲ့ဒီတရားတွေကိုကြားနာတော့တရားကုန်နဲ့ကြားနာတော့ခုနကာလီဆိုတဲ့မျိုးသမီးကဒါတွေနှလုံးသွင်းတဲ့ဝမ်းနဲ့ဝမ်းသာတွေဖြစ် ဝါမျက်ဝါလာဖြစ်တဲ့ပီတိတွေကိုဥပဒနာပြုပြီးတော့စေနိုင်တဲ့တော့သောတာပတိမေဖို့ရောက်သောတာပန်ဖြစ်သွားတယ်။ဒါနဲ့ဆိုပြာဣရိရထားတယ်။ဣရိရကံဘိက္ခေမမပါဝိကာနာဥပါတိကာနာအနုတဝပပန္နာနာယရိဒာကာလီကုရဂရိကာယရိဒာ

သဆင်ကြားပြီးတော့ဘုရားကြည်ညိုတဲ့ပုဂ္ဂိုလ်တွေမျိုးသမီးတွေအများဆုံးပဲသဆင်ကြားယုံများနဲ့သရတရားဖြစ်ပြီးသူကသောတာပန်ဖြစ်သွားတာအခုတရားနာပြီးတော့သရတရားဖြစ်ပြီးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဒါလည်းသဆင်ကြားပဲဒါပေမဲ့လို့ဒါကတော့သူကကျေဝိထာရအများကြီးအများကြီးကြားပြီးတော့အများကြီးနားလည်ပြီးတော့ကြည့်ရတာဟိုဥစ္စာသူတမင်တကာဘယ်သူမှဟောတာမဟုတ်ဘူးနားတယ်သူကသူစကားပြောနေတာ သူ့ပါရမီအားလည်းပါကြားရတယ်သူသူတော်ရှိတော့သူတော်ကလည်းအဲ့ဒီတိုင်းသူတော်လာတော့တောင်းသူကြားတယ်သူကြားပြီးတော့ဒီတရားတွေကြီးညိုပိရိပံဝဇ္ဇာတွေပြဝိပဿနာကျုပ်ပြီးတော့သတ္တဝါပြင်သွားတယ်အဲ့ဒါဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့အကြောင်းအဲဒီဝိဇ္ဇာသရဏနဲ့ပြည့်စုံတော့ပြေကြသွားတော့ဒီမဝဒနာကပဲ

လက်ခံပါပြီလေဆိုပြီးဒီမောဒနာကိုချီးကျူးပြီးတော့နောက်ဆုံးသာရဝိနာကဘုရားပုဂ္ဂိုလ်ရတာဒုတိယတာဖိတ်ပြန်တယ်အဲကာယကဝစီကမနောကအာလုံးစင်ကြယ်တဲ့ဝိဇ္ဇာသရဏနဲ့ပြည့်စုံတဲ့ငါတို့ဆရာတိတဲ့ကောရဏစွာဆရာသွားပြီးတော့ခူးကြသူရဲ့ဆိုပြီးသာတာကိရဏကသိမာရကပြုပါတယ်အဲဒီကထာလေးလဲဆိုပြီးတော့ဒီနေ့တော့ဒီတင်ကြအောင်ပါပဲတရားလေးသင်ကြားသွားတယ် နောက်တစ်ခါကိုဘုရားဟောတဲ့တရားတွေပြီးတော့နောက်တော့မြတ်စွာဘုရားတန်ရောက်တော့ဟိုသမဝတ္တကမေးတယ်မေးလို့ဖြေထားတဲ့တရားတွေအဲဒါတွေကနာကောင်းတယ်ဒါတွေကဒါတွေကတရားတွေအဲဒါတွေကြတော့ယုံနာတရားတွေလို့ဝိပဿနာတရားတွေအဲဒီဒီဆောင်ဖို့ကလေးဆိုပြီးနေတရားသိညာအောင်ကိုယ်ရောနှုတ်ရောမနှောစင်ကြယ်ဥစ္စာသရဏသုံးရပြီလေ ရှင်ဂေါရမမြတ်မျိုးနွယ်ဒုအရာကုသောကုလို့ွယ်ကိုရောနှုတ်ရောမနောစင်ကြယ်ဝိဇာသရဏသုံးကားလေရှင်ဂေါရမမြတ်မျိုးနွယ် ကိုဖရာသူသွားသူလိုွယ်ကိုရောနှုတ်ရောမနှောစင်ကြဲဒိဇာသရဏဆုံလာပေတယ်သင်္ဂောရမမိယမျိုးနွယ် ဘုရားကုသွားကုသိုလ်ွယ်အဲဒီလိုပြောပြီးတော့ဘုရားထံရောက်သွားမိကွန်းနေမေးဘုရားကြည်ကြလို့နေကနောက်နောက်နောက်ပြင်းကြတာဒီတရားတွေဟောရမယ်ဒီနေ့တော့ဒီသိညာအောင်လည်းဒီကဆုံးတော့ပါဒီယေမောဒသုတ်တဏိတန်တရားယူဇနာကမာသာဓမ္မသနာကုသကစေတနာရေးစွာအနုဘောတို့ကြောင့် ကုတရားနာပရိတောင်သူတော်ကောင်းတို့သည်ဒီသုတ္တန်တရားတော်၌လာတော်ဝိသုသရဏတရားတော်၌ပြည့်စုံအချင်းချင်းအထုကြသည်ဒီဖြစ်၍ဝိပဿနာညာစေရိယမညာစိနေစေရတဲ့နိယသနိဗ္ဗာန်ချမ်းသာများကိုသင်္ကန်းသောဆက်ရောက်၍မြတ်မောက်နိုင်ကြပါစေကုန်သတည်း